ဒီနေ့သာသနာတော်နှစ်2560ခုနှစ်ဘောဇာတိရိ1388ခုနှစ်မြေယုံလာဇန်9ရက်ခရစ်နှစ်2016ခုဇွန်လ22ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံမြလင်းပြည်နယ်သေဘာသပရင်းမြို့မင်္ဂလာရမကျောင်းတိုက်ကြီးတွင်မှရှင်မင်းဆရာတော်ကြီး ချိန်ကြီးမဟာသတိပဋ္ဌာန်ဝိပဿနာခြေရဲ့တရားခံပွဲမှာမဟာသတိပဋ္ဌာန်ဝိပဿနာတရားကိုနားရောက်ပြီးတော့ရှုမှတ်ပွားများအထုတ်ကြတဲ့ယောဂီတော်ရှင်များဓမ္မသဝနာကုသိုလ်လူလာရောက်စီကူကြတဲ့ဓမ္မမာမကတရားလူနာကြတဲ့ပုဂ္ဂိုလ်များကိုခွန်ကြီးဒီနေ့ဓမ္မဒါနတရားလူပြည်လူမှာကတော့အကျိုးရှိအောင်နေဆိုတဲ့တရားကို ဒီမှာဒါနတရားကြီးကိုမှာကျိုးရှိအောင်နေတရားတော်ပါတရားတော်လည်းကျိုးရှိအောင်နေတရားတော်ပါဗျာဒီမှာပဲနေနေကြောင်းပါပဲနေနေယခုတရားသက္ကံပွဲမှာပဲနေနေကျိုးရှိအောင်နေဖို့ရည်ရှိတယ်ဒီအတွက်အချိန်ကြီးဟာလကားရတာတော့မဟုတ်ဘူး မိမိတို့ရဲ့ရထားတဲ့ကိုယ်ပိုင်ခြင်းတွေဟာဖြစ်ဖြစ်ခဲခဲဒီတရားစခန်းဝင်မှုဆိုပြီးတော့ဖြစ်ဖြစ်ခဲခဲရယူလာတာရယူထားတဲ့အချိန်တွေဖြစ်တာအဲ့ဒီအချိန်တွေကိုမိမိရဲ့အတွက်အကျိုးရှိရှိသုံးချသွားဖို့လိုပါတယ်မိမိအိမ်မှာနေရင်လည်းအိမ်မှာမိသားစုရဲ့စာရေးဝေရေးနေရေးကြမ်းမာရေးအတွက် ဥစ္စာရှာရပါလိမ့်မယ်အဲဒီလိုဥစ္စာရှာလို့မိမိမှာဥစ္စာတွေရမှဒီနေ့တနေ့တာအတွက်ကျိုးရှိမှာတရားကြီးတန်လာပြီးတော့မိမိတို့တရားအားထုတ်ရင်ကုသိုလ်လာရှာတယ်အဲဒီလိုကုသိုလ်လာရှာတဲ့အချိန်မှာလည်းကုသိုလ်ရမှမိမိတို့အတွက်အကျိုးရှိမယ် ဒီလိုပဲပညာရှာတဲ့နေရာသွားရင်ပညာရမှာမိမိတို့ဒီကိုအိဒီပတ်တွေရဖို့အတွက်ရှာရင်လည်းအဲသွားလို့ရှိရင်လည်းအဲ့ဒီနေရာမျိုးသွားရင်ဒီကိုအိဒီပတ်တွေရမှာအဲ့ဒီလိုမိမိရဲ့အတွက်ကုသိုလ်ပဲဖြစ်စေပု္ပ္ပာပဲဖြစ်စေဉာဏ်ပဲဖြစ်စေတကောပဲဖြစ်စေကျမ်းမာရေးပဲဖြစ်စေတခုခုမိမိရဲ့အတွက်အကျိုးရှိနေဖို့လိုလို့နေတယ် တရားနိဗ္ဗာန်ရောက်လာတဲ့အချိန်မှာတော့ဥစ္စာမရတာတော့ပြီးကြတယ်။ဘာမှမရ။ဒါပေမဲ့ဥစ္စာမရရင်ကုသိုလ်ရအောင်ယူရမယ်။ဘာရအောင်ယူရမလဲ။ကုသိုလ်ရအောင်။ကုသိုလ်ရအောင်ယူရမယ်။အဲဒီကုသိုလ်မှလည်းပဲတကယ်ကိုအမြင့်မြတ်ဆုံးဖြစ်တဲ့ဘာဝနာကုသိုလ်ကိုရအောင်ယူရမယ်။အဲဒီဘာဝနာကုသိုလ်ကိုရမှပြီးအရေးတာဆယ်ရက်တရားခံဝင်ရလို့ဒီလိုအဲဒီလို ကိုယ်ပိုင်ချိန်လေးတွေကိုအသုံးချဖို့အတွက်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသတ္တရောဘိကဝေကာလသမ္မာပါဝိယမန္နာသမ္မာအနုပိဝတိယမန္နာအနုပုပ္ပိနာအာသဝနာကေယံပါပင်တိဘိကဝေယံတို့များဥစေသားတို့သတ္တရောနိဗ္ဗာန်ကုန်သောကာလချိန်ကာလတို့ကို ကာနာရှိခါရုဟုတ္တမကောင်းမှုမန္တန်စွာပါဝိယမန္နာပွားများအပ်သည်ရှိတော်ဖြစ်စေအပ်သည်ရှိတော်သမ္မာကောင်းမှုမန္တန်စွာလူသိဝိဇ္ဇာမန္နာပမန်ထထဖြစ်စေအပ်သည်ရှိတော်အနုဘဝေနအစဉ်အာဖြင့်အတဝနာအတော်တရားတို့၏ခရယကုံကြီးတို့ပါပင်တိရစီရောက်စေနိုင်ပါသည်ကို၏ဆရာရှင်ဘုရားကြီးက မိမိကိုယ်ပိုင်စိတ်လေးကိုမိမိအကျိုးရှိရှိအသုံးချသွားလို့ရှိရင်အနုပုပ္ပေနအာသဝနာခယံပါတိတိအနောတရား၄ပါးတို့ရဲ့ပြင်းရာ၊ဂုံရာ၊ချုပ်ရာ၊ငြိမ်းရာဖြစ်တဲ့နိဗ္ဗာန်ကြည့်အောင်ရနိုင်သည်ကိုယ်ပိုင်ရှင်လေးကိုကိုယ်အတွက်အကျိုးရှိကိုအကျိုးရှိရှိသုံးချတတ်ဖို့ပဲလိုတယ် အဲဒီလိုလုံးချသွားမယ်ဆိုရင်နိဗ္ဗာန်ဖြစ်အောင်ရနိုင်တယ်ဆက်လို့ဆိုပြဒီမှာလုံးချဖို့ခြံနည်းလေပဲဆိုပြတာဟုတ်တာမိမိရဲ့ကိုယ်ပိုင်ချိန်လေးတွေပေါ့ဒီမှာနေတဲ့ကံကလည်းဒီမှာကိုယ်ပိုင်ချိန်လေးတွေရှိပါတယ်ဥပမာအဖြစ်တနေ့တနေ့နဲ့မျိုးပေါ့အဲဒီလိုကိုယ်ပိုင်ချိန်လေးတွေကိုယ့်အတွက်ကျိုးရှိရှိလုံးချမယ်ဆိုရင်လည်းလုံးချမှုပေါ့အဲဒီလုံးချမှုတဲ့မြတ်စွာဘုရားက လေးမျိုးမြတ်စွာဘုရားဟောကြားထားပြီးတယ်။အဲဒီလေးမျိုးကဘာလဲဆိုတော့ကာမိနာဓမ္မတာဝနာကာမိနာဓမ္မတာကိစ္စကာမိနာသမ္မာတနာကာမိနာဝိပဿနာလေးမျိုးကာလီနာသင်္ကြန်လေးပတ်သောချိန်ကာလ၌ဓမ္မတာဝနာတရားတို့ကိုယူတည်စွာနာကြားရခြင်း၎င်း မိမိချမ်းသာနေတဲ့ကိုယ်ပိုင်အချိန်ကြီးရလာလို့ရှိရင်အဲ့ဒီအချိန်ကိုလည်းမနေနဲ့တရားနာနေတယ်။ဘာလို့နေရမှာလဲ။တရားနာနေရမှာ။တရားနာနေ။တရားနာနေလို့ရှိရင်ဘုန်းကြီးတို့ယောဂီများကုသိုလ်မရဘူးလား။ရပါတယ်ဗျာ။ဒီမှာတောင်းတဲ့ကုသိုလ်တွေတရားနာတဲ့ကုသိုလ်တွေရတယ်။ဒါကြောင့်မိမိနားလေဒီဖြစ်စီနားလေဒီဖြစ်စီတရားကိုနာပါ တရားနာရင်အဲ့ဒီပုဂ္ဂိုလ်ကုသိုလ်တော်ရပါလားအဲ့ဒီကုသိုလ်ကကောင်းကျိုးပေးမှလားဆိုးကျိုးပေးမှလားကောင်းကျိုးပေးမှကောင်းကျိုးတွေပေးမှဒီကုသိုလ်တော်ဒါကြောင့်မို့တရားနာတဲ့ကံမှာမိမိတို့နားလေဒီဖြစ်စီနားလေဒီဖြစ်စီတချို့ကတော်ဝိပဿနာတရားကြီးငရုလည်းနားမလည်ဘူးဆိုပြီးတော့မနာဘူးနားမလည်တဲ့နားလေးပဲကုသိုလ်တော်ရသွားတာ ဒါနဲ့ဆက်ပြီးဘုန်းကြီးတို့ဒီနောက်တောက်ကြည့်တဲ့အခါတွေမှာရှိပါတယ်ဘုန်းကြီးမြန်မာနိုင်ငံမှာလည်းရှိပါတယ်ဒီကနေ့မှဒီနောက်တောက်ကြည့်တဲ့အခါကလည်းမှာကိုမဆောင်သိနိုင်တဲ့ဒီနောက်ကိုမရွတ်ဆိုကြတာရှိပါတယ်ဒီနောက်တောက်ကြည့်ဖို့ရချင်းရောက်နေမိမိကလည်းဈေးတာကိုရောက်နေတယ်အကြောင်းကိုရောက်နေတယ်ဒါမှမဟုတ်ဖိမဏကပြုလို့အဲ့ဒီချိန်ကိုရောက်သွားတယ် ကိုယ်ကလည်းပြည့်လေးကိုစားတာကိုယ်ကဒီလပြည့်နေတယ်ဆိုရင်တစ်ခါတလေမှာဒီလကိုစောင့်ကြည့်ကိုယ်စောင့်ကြည့်နိုင်လို့ဆိုပြီးတော့မလိုက်တော့တကယ်လို့ကိုယ်ဟာဒီဒီလကိုလိုက်ပြီးတော့ဆိုပြီးတော့စောင့်ကြည့်လိုက်ရင်တထိုင်ကုသိုလ်တော့ဒီလကုသိုလ်မရဘူးလားရပါပြီတကယ်လုံးမဆောင်သိနိုင်ဘူးတထိုင်တော့ဒီဒီလကုသိုလ်ရပါ တကယ်လို့ကိုကမသောက်တည်ဘူးဆိုရင်အဲ့ဒီကိုပုဂ္ဂိုလ်ဒီလားကုသိုလ်ရပါမလားမရပါဘူးခင်ဗျာတချို့ကိုကဝိကနာဘောဓနာဒိဋ္ဌာဘုကိုစောင့်ကြည့်နိုင်ဘူးဆိုပြီးတော့အဲ့ဒီဝိကနာဘောဓနာဒိဋ္ဌာဘုနေရာကြတော့ပြတ်ပိတ်ကြတယ်ဆိုမဆိုတော့ဒီဒီလားကုသိုလ်သူမရလားတချို့ပုဂ္ဂိုလ်ကြတော့လည်းသူရာဝိရဏဒိဋ္ဌာဘုကိုလိုက်ဆိုမဆိုရင်ညီမျိုးဒီလားကုသိုလ်မရလားအဲ့တော့ဘာလဲဖြစ်ဖြစ်မိမိစွမ်းနိုင်ကြတယ် ကာလပရိယာကြလို့ကာလအပိုင်းခြားလေဒီလားဆောင်ထိလို့ရတယ်။ဘာပိုင်းခြားလဲဆောင်ထိလို့ကာလပိုင်းခြားပိုင်းခြားပြီးတော့ဆောင်ထိလို့ရတယ်။ဒီတစ်ထိုင်အတွင်းလေးမှာမိမိဒီဒီလားဆောင်ထိမယ်ဆိုတစ်ထိုင်အတွင်းလေးဒီကျောင်းတိုင်းအတွင်းမှာမိမိဒီလားဆောင်ထိမယ်ဆိုကျောင်းတိုင်းအတွင်းလေးကျောင်းတိုင်းကပြင်ရောက်သွားရင်မိမိတို့ဒီဒီလားပြင်တော့ဒါကြောင့်ပိုင်းခြားပြီးတော့ဆောင်ထိလို့ရတာဖြစ်တဲ့အတွက်မိမိဟာ ဒီကဆောက်တည်တဲ့အခါမှာမိမိတစ်နေ့လုံးမဆောက်တည်နိုင်ရင်တောင်မှတစ်ထိုင်ဆောက်တည်နိုင်ရင်တစ်ထိုင်ဒီလကုသိုလ်မရဘူးလားမရပါဘူးမရပါဘူးအဲဒီလိုလေတရားအနေနဲ့ဒီတိုင်းမိမိနားမလည်ဘူးဆိုပြီးမနာရင်အဲ့ဒီပုဂ္ဂိုလ်တရားနာရတဲ့ကုသိုလ်ဓမ္မသဝနာကုသိုလ်ရပါမလားမရပါဘူးနားလည်လေနားမလည်လေအဲ့ဒီမှာတရားပေါ်မှာအာယုသက်ပြီးတဲ့မြတ်စွာဘုရားဟောတဲ့တရားတွေလေဒီအာယုသက်ပြီးနားတရားတွေရောတရားနာရတဲ့ကုသိုလ်ဖြစ်သွားတာ ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့ဘုရားမြတ်စွာဘုရားလက်ထက်တော်ခန္ဓာတော်မှာတိုးချောင်းလေးတစ်ချောင်းတို့ရဆက်ပြီးပြီးတော့တို့ရဆောင်ပြီးမမြင်ကြတဲ့တင်းတုံးရတဲ့သံဃာတော်ရှင်များရှိရှိတာအဲ့ဒီသံဃာတော်ရှင်များများကိုအမိကိုပြုပြီးတော့တိုးကျက်မှလေးတော်ပါလေအဲ့ဒီအနည်းနာပါပဲနေတယ်ဒါနာများနဲ့တို့ရပုံညာလေးစားပြီးတော့အိမ်နာပါမယ်နေတယ် ဒီနေ့လည်းနဲ့အာယုသွားလေးပုံပြီးပြီးတဲ့အခါတန်ခါတော်များကဆံရစာကြောင့်လေးကိုတခါတက်ကျင်းပြီးတော့အာရုံသုံးပုံပေးမှုကိစ္စသိချမ်းမှုကိစ္စပြီးပြီးတဲ့အခါကလည်းကြာတော့တန်ခါတော်ရှင်မြတ်တွေကတတိပဋ္ဌာန်သုတ်တံတရားကိုရှုပွားနေကြတယ်ဒီကဏ္ဍသုတ်တံအဲ့ဒီအချိန်မှာဒီကြောချက်မှလေးကဒါနတော်များဆိုကျင်းထားတဲ့အဲ့ဒီသမင်းလုံးလေးတွေကိုလိုက်ပတ်ပြီးတော့နေပူဇာလေးမှာအမှန်တမ်းအေးဝင်ရအောင် နေပူဇာလေးမှာအဲ့ဒီမှာသမင်းတော်လေးတွေလိုက်ပြီးကောက်နေတဲ့အချိန်မှာပဲအဲ့လိုကောင်းရင်နဲ့ဒါနာတော်များရွပွားနေတဲ့တရားအတန်ပေါ်မှာတရားလည်းလေတတိပ္ပာနာသုတ်တန်တရားပါသုတ်တန်တရားပါသုတ်တန်တရားပါသူယောဂီတို့အားထုတ်နေတဲ့တရား အဲ့ဒီလုံတဲ့တရားကိုသိချင်တာကြားပြီးနားဆိုင်နေတဲ့ကိုတရားဆိုတာလည်းပဲဒီအိသိချာဖြစ်တဲ့အတွက်သိရလားသိပါပါဘာမှမသိနားလည်းမလဲဘူးဘာမှလည်းမသိအဲ့ဒီမှာတရားအတန်ပုံမှာပဲအတန်ပုံမှာအာယုံလေးစိုက်ပြီးကြီးညိုစေပြီးဖြစ်နေတယ်အဲ့ဒီအချိန်မှာလည်းကောင်းငင်ကလည်းသိနေပါအစာချာနေမှာအဲ့ဒီစိတ်လေးကိုတွေ့လိုက်တယ်အဲဒီတော့ဒီထိုးတုတ်တို့ဒီချက်ချင်းပဲလည်းရင်းကိုဆွဲပြီးဆက်လိုက်တဲ့အခါကျတော့ အဲ့ဒီမှာအသက်တည်ဆုံးသွားဒီချိန်မှာသူတရားသံပေါ်မှာအာယုန်လေးစိုက်ပြီးနေတဲ့ချိန်လေးဖြစ်တော့ကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်ပါဗျာအဲ့ဒီကုသိုလ်စိတ်လေးနဲ့ကွယ်လွန်သွားလိုက်တာအဲ့ဒီကျုံမာလေးဟာဟိုအစ်နတ်ကြီးမှာသွားပြီးတော့နတ်ကြီးတွေဆန်းလာတာအဲ့ဒီကနေပြီးတော့ဒုတိယရောက်လာတဲ့ခါကျတော့လေတကယ်ကိုမုံသမီးလေးလားဖြစ်တယ် မင်းသမီးလေးဘဝနဲ့မိမိတို့ဒီမှာပုလူဝကဆိုတဲ့ကမ္မထာကိုရောရှားဆက်စုပ်ပွဲကောင်းဒါတွေကိုရောရှားဆက်စုပ်ပွဲနေအားဖြင့်နှလုံးသွင်းဆင်ញင်ရင်းကနေစံပြီးဖြစ်အဲ့ဒီဇံစိတ်နဲ့ကွယ်လွန်သွားတဲ့မင်းသမီးဘဝကကွယ်လွန်သွားတော့အဲ့ဒီဇံစိတ်နဲ့ပဲဓမ္မကိုဓမ္မလောကဓမ္မတော့ဖြစ်တယ်ဇမဘုဇမလောကရောက်တဲ့ကံကြတော့ဇမဒီမှာတော့တဝုံဝင်တလက်လက်ပေါ့အဲဒီကနေပြီးတော့ကွယ်လွန်ကွယ်လွန်နဲ့စာကြတော့အဲဒီမှာပဋိသမီးကြီးဖြစ် လူပြေမနဲ့ဖြစ်အဲ့ဒီတစ်ဖြစ်သမီးလေးဘဝကနေပြီးတော့ကွယ်တော်သွားတဲ့အခါကလည်းကျတော့ဘာပင်မတော့ဖြစ်နေဆိုဝမ်းမာလေးပေါ်ဖြစ်နေလူချေလိုက်နတ်ချေလိုက်ဓမ္မချေလိုက်ဝတ်ချေလိုက်ဘဝရှိတော့ဘဝမြင်လိုက်နေလိုက်စုံလိုက်ဆန်လိုက်ဖြစ်နေတာလူရဲ့ဘဝအဲ့ဒီမှာဝိမာလေးတော့ဒီအဲ့ဒီအချိန်မှာမြတ်စွာဘုရားနောက်တော်တန်ဃာတော်များနဲ့ဆုံးဖြတ်ကြွရင်လည်းဒီဝိမာလေးကဝေဒချင်းနဲ့မှရှူးရှူးနဲ့ သတ်တော်နေရာကိုမြင်တော့မြတ်စွာဘုရားပြောတယ်ကျုံရဲ့အကြောင်းကိုမြင်တော့အနန္တနဲ့မေးချောက်တယ်အဲဒီမှာဝိမာန်လေးကိုမြတ်စွာဘုရားကဆက်တချိန်တုန်းကတော့ဓမ္မကြီးမှာတဝန်းဝန်းတလက်လက်နဲ့ဓမ္မကြီးတွေနေစံစားနေတာစံစားနေရတယ်အခုကျတော့ဝိမာန်လေးဖြစ်ပြီးတော့ဝိသရှင်ထဲမှာတရှုရှုနေပေါ့ဓမ္မကိုဓမ္မလောကရောက်ပြီလို့လူတွေလည်းမိမိကချမ်းသာလာပြီလို့မိမိကိုယ်ကိုမိမိယူဆလို့မရဘူးဓမ္မဘုံကကြီး သူတွေတွေကြလို့ဒီဆုံးကြီးဆိုရင်လည်းအဲ့ဒီလိုတရိစ္ဆာန်ဘဝအပေပုံသားမဖြစ်ရဘူးလားဖြစ်ရပါဘူးပုံသားမဖြစ်နေရအဲ့ဒီကနေပြီးတော့ဒီမှာလည်းဆိုပြန်နေတဲ့ကောသံဃာတော်ကြီးဒီဝတ်ပါပြီးသူကြီးညိုရလို့ပဲဖြစ်တယ်အဲ့ဒီဝမ်းမာလေးဘဝကပြီးသွားတဲ့အခါကလည်းကြတော့လေအဲ့ဒီမှာတစ်ခေတ်သမီးလေးပေါ်ဖြစ်နေတယ်အဲ့ဒီတစ်ခေတ်သမီးဘဝနဲ့နေပြည်တော်မှာရှိတဲ့အမတ်ကြီးတူနဲ့အိမ်တော်ကြအဲ့လိုအိမ်တော်ကြရင်ကနေပြီးတော့မြည်ရတာကိုလည်းကျမ်းလာ ဒီချိန်မှာရှင်တို့လည်းတွေကနောက်ပါတန်ခါတော်များနဲ့ဆုံးဖြတ်ကြွတော့ဖြစ်ရအမှန်ကြီးကတော့တွေ့လိုက်တဲ့အခါကျတော့ဟောစိတ်တမ်းတော့တစ်ချိန်ကဝင်လာတယ်အခုကျတော့လည်းအမှန်ကြီးကတော့ရှင်းနေကြမှာပေါ့လားဘဝဘဝတွေကလင်းလိုက်ညှက်လိုက်နဲ့ဒိဋ္ဌံပြက်လိုက်လူပြက်လိုက်လက်ပြက်လိုက်နဲ့ဖြစ်နေအဲဒီကလာကိုဒီကလေးမှနေချမ်းချမ်းလိုက်တဲ့အခါကျတော့ငါတစ်ချိန်ကဝင်လာပြီဆိုပါလား အဲဒီလိုဝါလူရင်ရောက်ခဲ့ပါလိမ့်အဲဒီမှာသူ့မှာဇာတိကရဆိုတဲ့ဉာဏ်လေးဖြစ်တော့ဘဝပေါင်း20ကိုဉာဏ်ပြီးတော့မြင်တယ်ဘဝပေါင်းဘယ်လောက်ဉာဏ်မြင်လဲ20ဘဝပေါင်း20တော့ဉာဏ်မြင်တယ်အဲဒီမှာဘဝပေါင်း20ဉာဏ်မြင်တဲ့အခါကျတော့ဘဝတွေကသို့တော်ကပြောသလိုပဲနေလိုက်မြင်လိုက်ကြံလိုက်ကြားလိုက်အဲဒီလိုသုံးရည်တန်နေတဲ့ဘဝတွေဖြစ်လိုက်အဲဒီမှာတန်ဝေကဉာဏ်တွေဖြစ်တယ် တောင်ကြတဲ့နေဖြစ်ပြီးတော့သူ့ရဲ့ခင်မုန်းဖြစ်တဲ့အမှန်ကြီးကိုသူသိက္ခူညီမှပြုလို့လိုတဲ့အကြောင်းခွင့်တောင်းအဲလိုခွင့်တောင်းတဲ့အခါကလည်းကြတော့လည်းအမှန်ကြီးကလည်းသူတည်းဆန္ဒကိုဖြည့်ဖြည့်စည်းတဲ့အနေအားဖြင့်ခွင့်ပြုအဲဒီခွင့်ပြုလို့ဘိက္ခုနီမှာပြုဘိက္ခုနီမှာပြုပြီးရင်ကံကလည်းကြတော့လည်းဘိက္ခုနီမှာကြောင်းဆိုတာယန္တာတော်များတရင်တုံးတဲ့ကြောင်းနဲ့မဒီမဝေးမှာပေါ့ငါတော်များဆန္ဒဟောဝါဒခံယူရတယ် ဒါနတော်များဟောကြားတဲ့တရားကိုလည်းအမြဲတမ်းလာပြီးတော့နားကျင်ရပြီ။အဲဒီလိုတရားနာလာတဲ့အခါသတင်းတွေမှာတရားနာလာတဲ့အခါမှာသံဃာတော်ရှင်များများကတတိပဌာနာသုတ်တန်တရားကိုဟောတယ်။ဗာတရားဟောတာလေ။တတိပဌာနာသုတ်တန်တရားပါဗျာ။တတိပဌာနာသုတ်တန်တရားဟောတော့သူကောကနာမြတ်စွာဘုရားလက်ထက်ကဒီတတိပဌာနာသုတ်တန်တရားကိုဘာမှနားမလည်ဘူး နားနဲ့မလဲဘူးတရားဆိုတာလည်းမသိပဲနဲ့အိဋ္ဌိသံကျက်တဲ့ရှင်းမှန်လေးဘဝနဲ့နားခဲ့ရတယ်ပါရမီရောမပါဘူးလားပါပါပါအဲ့ဒီပါရမီလေးကရှိတော့အခုဘောဓမမြတ်စွာဘုရားလက်ထက်ကြတော့ဟောဒီတတိဌာနသုတ်လည်းတရားကိုနာကြားရင်းနဲ့ပဲသဘောတူပေါက်တာအဲ့ဒီမှာသံဃာတော်များဟောကြားတဲ့ဒီတတိဌာနသုတ်လည်းတရားကိုနာကြားရင်းတရားသဘောတူပေါက်ပြီးတော့ ဆန္ဒညာဆိုင်ပြီးတော့လုံးသွင်းရင်းနဲ့တရားမဲဆုံးရောအဲဒီမှာသောတာပတိမြတ်ကုညာဆိုင်တော့သောတာပတိလာပြီးဖြစ်သွားတယ်။ဒီသောတာပန်ပုဂ္ဂိုလ်ကြီးဖြစ်သွား။ဘာပုဂ္ဂိုလ်ဖြစ်သွားတာလဲ။သောတာပန်ပုဂ္ဂိုလ်ဖြစ်တရားရသွားတယ်ဘုရားတို့။ဒါကြောင့်မို့ဘုရားတို့တရားကိုနားလည်ပြီးဖြစ်စေနားမလည်ပြီးဖြစ်စေ။ တရားပေါ်မှာမိမိတို့အာရုံစိုက်ပြီးရိုးရိုးတည်တည်နာကြားရင်ဒီဓမ္မသာဝနာကုသိုလ်တော့မရဘူးလားမရပါဘူးဒီကုသိုလ်ကကောင်းကျိုးပေးမှာလားဆုကျိုးပေးမှာလားကောင်းကျိုးပေးမှာပါဘူးပေးပါလိမ့်ဒါသာမန်နားမလည်ဘူးနောက်ဒီမှာဝိသုကြောင့်လေးတစ်ခုရှိသေးတယ်ဝိသုကြောင့်လေးတစ်ခုရှိသေးတယ်အဲဒီမှာသံပန်းကုဆိုတဲ့မြို့ကက်ကရာဆိုတဲ့ရေကန်ကြီးရှိတယ်ရတဲ့ကုရမေကြီးကလင်းဝါလာကျုပ်ပြီဆိုတာနဲ့ ဓမ္မဒေသစာရေးကြီးမြတ်စွာဘုရားအမျိုးမျိုးရွာရွာတက်နေပြီးတော့ကြွတော်ပြီးတော့မြတ်စွာဘုရားဟောကြားအဲ့ဒီမြို့ကိုရောက်တဲ့ခါကလည်းကြတော့မြို့သူမြို့သားတွေပေါ့နိမြတ်စွာဘုရားရှင်ကိုရောင်ကြီးကိုပန်းကြီးရေးချမ်းကြီးစီမီးလေးနဲ့လူသားညာစီးစာအချိန်မှာဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားရဲ့တရားတော်ကိုနားကြားကြစီးစာအချိန်မှာဘုလိုဉာဏ်ကြီးချိန်လေးမှာ အဲ့ဒီလိုကိစ္စချိန်မှာတရားနာကြရသော်ရရှိဘုရားမကြီးတရားဟောတယ်အဲ့ဒီကိက္ကရာဆိုရယ်အများပြည်သူများဆုံးတဲ့ရေကန်ကြီးတွေကနေဖားလေးဟာသူ့အလိုလိုလေးကသူသွားလို့တဲ့နေရာကြီးကိုသွားပါတယ်ရေကနေတက်လာပြီးတော့အဲ့ဒီမှာကမ်းမော်တက်လာပြီးသွားရင်းနဲ့မြတ်စွာဘုရားဟောကြားနေတဲ့တရားမှန်တဲ့အနည်းကိုရောက်သွား အဲ့ဒီတရားမှတ်တဲ့အနည်းရောက်တဲ့အခါကျတော့ဘုရားရှင်ကိုလိုနယ်ကြီးဟောကြားနေတဲ့တရားအတန်ကိုသူကြားနေတယ်။အဲ့လိုအတန်တော်ရဲ့ဒါယနာပြောပွဲကောင်းလာတဲ့ဒီမှာအတန်ကိုကြားနေရတဲ့အခါအဲ့ဒီတန်ပေါ်မှာအာရုံနဲ့တာရည်ပြီးကျင်ယုံကျင်ယုံသိသိရှင်နေ။ဘုရားဟောရဆိုတာလည်းမသိဘူးတရားဆိုတာလည်းပဲဒီပါလေးသိရလား။သိပါဘူး။ဘာမှမသိဘူး။ဒါနဲ့တော့ဘုရားရဲ့အတန်တော်ပဲဆိုတာလည်းသူဘာမှမသိ ဒီနေ့မှဒီပုံမှာပဲအာယုလေးစိုက်ပြီးတော့သူစိတ်ကြီးတာဒီမျိုးလေးကြီးချစ်နေဝမ်းမြောက်ဝမ်းသာဖြစ်အဲ့ဒီအချိန်မှာလည်းဘာကြောင့်သားကညနေပိုင်းတစ်ချင်းဝင်းကနေပြီးတော့အဲ့ဒီမှာမိမိခြံတွင်းကိုပြန်သွင်းတာဆိုတော့နွားလေးကျန်းတာနွားလေးကလည်းကိုယ်ခြံကိုဝင်ရမှာဆိုတော့တခါရင်ဘာကြောင့်သားစောင့်နေလို့အတင်းဝင်သွားအဲ့ဒီအချိန်မှာနွားကြောင့်သားစဉ်းစားတယ်ရသော်ဘုရားရဲ့တရားဝဲဆိုတာလည်းလာကြားဖို့ရအင်္ဂါခက်ခဲတယ် အဲ့တော့အခုလိုကြုံနေနေတဲ့အချိန်လေးမှာမာဒီတရားကိုနားလေးအောင်နားလေးနားလေးကလည်းကုချံလေးကိုဝင်နေဆိုတော့သိကိစ္စမရှိနိုင်တော့အဲ့ဒါနဲ့မိမိပန်လာတဲ့ခြေရာလေးကိုအောက်ကိုထောက်သက္ကွားလေးနဲ့အဲ့ဒီမှာခြေရာပေါ်မှာမှောက်ပြီးတော့လက်ကိုးလေးမှောက်ပြီးတော့မြေးလေးထောက်ပြီးနားအဲ့ဒီတော့ကြောင်းလာဆောက်လိုက်တဲ့နေရာမှာသို့တော့ကဟာလေးရအောက်ကနေပြီးတော့ဘုရားတန်ပေါ်မှာအာရုံလေးပြုနေတဲ့အချိန်နဲ့ အဲ့ဒီလောကလာရဲ့ဒီလိုကြောင့်ဖြစ်ကြကြောင်ဆိုရင်အဲ့ဒီနေရာမှာပဲစက်ကုန်သွားအဲ့ဒီနေရာပေါ်မှာအာယုစက်နေတာဖြစ်တဲ့အတွက်ကုသိုလ်စိတ်ကအကုသိုလ်စိတ်လားကုသိုလ်စိတ်ပါပြန်ကုသိုလ်စိတ်နဲ့နားလေသလားမလဲဘူးလားနားလေနေမဲ့ဒီသားဒီမှာတရားပေါ်မှာအာယုစက်နေတဲ့ကုသိုလ်စိတ်တွေကချက်ချင်းပဲလက်ဒီမှာတော့ပြီးတော့အင်တာနက်ကြည့်ကြည့်ခံရတဲ့ဒီမှာကြီးနဲ့ဆန်းဆန်းရတာ။ငါဘယ်လိုကုသိုလ်ကောင်းမှုတွေနဲ့ရှင်းမိလို့ပါလဲ။ပြုခဲ့လို့ပါလဲ။ ကျွန်တော်ကြည့်ကြခဏနဲ့ကြည့်တယ်ပြန်ပြီးသင်ရင်ရွေးတဲ့ခါကျတော့ဩခုလေကလည်းတော်ပြတရားနာဒီနာရတဲ့ကုသိုလ်လေးပါလားဒီကုသိုလ်လေးနဲ့ငါသွားကြောင်းသားရဲ့ဒီကံတန်တဲ့ကြောင့်ပြလုံးတော့ခုပဲနတ်ပြည်တွေသံသာငါဒီเจ้าကိုမြတ်စွာဘုရားရှောင်နေဆိုပြီးအဲ့ဒီမှာပြန်ဆင်းတာဒီเจ้าကိုမြတ်စွာဘုရားရှောင်ပြီးတော့သူ့ရဲ့လက်တွေနေရာချင်းအဲ့ဒီမန္တတရားမန္တရဲ့တောင်းမှာဟောဒီနွားရှိရဲ့ကိုယ်လေးနေရာမှာ ခုချိန်ကြီးအောင်သူ့ရဲ့ပြုလောင်ကြီးရှိပါလေတယ်တော့ကြည့်ရင်ကြည့်နိုင်ပါလေဆိုတော့တချို့မယုံတဲ့ပြည့်တဲ့တွေကသွားကြည့်တယ်ကဟုတ်တယ်ပါလေသိနေတာလေတွေ့ဒါပေမဲ့တရားတော်ပေါ်မှာမိမိတို့ဒီမှာနားလေလိုပဲဖြစ်စီနားလေလိုပဲဖြစ်စီတရားပေါ်မှာလက်တော်များဟောတာတဲ့တရားတွေပဲလို့သိရရင်မျိုးပြီးတော့နားကြားမယ်ဆိုရင် အဲ့ဒီကုသိုလ်တွေကမိမိတို့ကောင်းကျိုးရပါလားဆိုးကျိုးရပါလားဒီဒီလိုဆိုတော့မိမိတို့တရားနာရမိမိအတွက်အကျိုးရှိသလားမရှိဘူးလားအကျိုးရှိပါတယ်ဗျာရှိတယ်ဒါကြောင့်လည်းဆိုပါဗျာကိုအားနာနေတဲ့အချိန်မှာလကမ်းမနေနဲ့တဲ့အချိန်လေးရတယ်အဲ့ဒီအချိန်ကိုတရားလေးနာနေတယ်ဒီလိုမှမဟုတ်ဘူးဆိုရင်ဓမ္မတာကိစ္စမိမိနာရတဲ့တရားတွေကို ဆွေးနွေးရင်းမြန်းမှာတတိနာနေတဲ့ပုဂ္ဂိုလ်မိမိဖတ်ရှုထားတဲ့တရားစာပေနဲ့စလို့နားထားတဲ့တရားတော်နဲ့စလို့မိမိကျင့်ပွားထားတဲ့တရားနဲ့စလို့နားနေတဲ့ကြောင်းတဲ့ပုဂ္ဂိုလ်ထံမှာပြန်လည်ပြီးတော့မြင်မြင်မသိတာတွေကိုမြင်မြန်ဆွေးနွေးပါအဲလိုမြင်မြန်ဆွေးနွေးခြင်းအပြင်လည်းပဲတရားတော်တွေကိုမြင်မြန်နေရတာတရားတော်တွေကိုဆွေးနွေးနေရတာဖြစ်တဲ့အတွက် ကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်ပါကုသိုလ်စိတ်ကြီးအကုသိုလ်စိတ်ကြီးဖြစ်နေခုဘုန်းကြီးတို့ဒီမှာနာနေပိုင်းမှာဖြစ်ပြီးညနေပိုင်းမှာဖြစ်ပြီးနာနေပိုင်းမှာဆိုရင်ဒီဟာသံဃာတော်များနဲ့မြမယောဂီများညနေပိုင်းနေ့ကတော့ကြတော့နိုင်ငံသားဖြစ်တဲ့ယောဂီများအနေနဲ့ယောဂီများအဲဒီမှာ ဘုန်းကြီးကမှလာပြီးတော့ဒီမှာကိုအားထုတ်ထားတဲ့တရားတွေဒါဘယ်လိုလဲဆရာဒီလိုဒီလိုရှုမှတ်နေတယ်ဒီလိုဖြစ်နေတယ်ဒါပါစစ်တာလဲဆရာဟောတာတရားနဲ့ပတ်သက်ပြီးဆွေးနွေးတယ်ဓမ္မတာပိစာကိုလေတရားဆွေးနွေးတာတရားမင်းများကိုနားရှင်းတာလေးတွေကိုနားမလည်တာလေးတွေကိုပြန်ပြီးတော့မင်းများအခုဒီလိုရှုတယ်ဗျာဒီလိုရှုတော့အခုဒီလိုဒီလိုသိနေတယ်ဗျာအဲ့ဒါတော့မှန်မလားမှားလားဟောတာလေဓမ္မတာပိစာကို အဲ့လိုတရားနဲ့စပ်ပြီးတော့ဆွေးနွေးနေခြင်းမြင်မြန်နေခြင်းအပြင်လည်းပဲကုသိုလ်မရဘူးလား။ရပါတယ်ဗျ။အဲ့ဒီကုသိုလ်ကရောကောင်းကျိုးလားဆူကျိုးလား။ဒါကြောင့်တရားဖတ်ထားတဲ့စာပေနဲ့ဖြစ်စီတရားစာပေနဲ့ဖြစ်စီဓမ္မစာပေနဲ့ဖြစ်စီနာကြားထားတဲ့တရားတွေနဲ့ဖြစ်စီကိုယ်တိုင်ခန္ဓာညာရဲ့အကျင့်ပွားအထုနေတဲ့အခြေမှာပဲဖြစ်စီ တကျွမ်းတဲ့ပုဂ္ဂိုလ်တတိနားနေတဲ့ပုဂ္ဂိုလ်ကမ္မရဏသိရဆရာတော်များနဲ့ပြန်လည်ပြီးတော့ဆွေးနွေးခြင်းလေးများခြင်းလျှောက်တာခြင်းဟာဒီနေ့အတွေ့အကျိုးရှိနိုင်သလားမရှိနိုင်ဘူးလားအကျိုးရှိနိုင်ပါတယ်အကျိုးရှိနိုင်တယ်အဲ့လိုရှင်းလင်းကြတာတွေလည်းလိုက်နာပြီးရှင်ဘုရားထုတ်သွားရင်လည်းရှင်ရဲ့မငြိမ့်နိုင်ဘူးလားငြိမ့်နိုင်ပါတယ်ငြိမ့်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာသံဃာလေးတွေရေးထားတာရှိပါတယ်သံဃာလေးတွေကဘာလဲဆိုတော့ မိမိရဲ့အားလနေတဲ့အချိန်ပေါ့နော်သင်လျော်တဲ့အချိန်အဲ့ဒီအချိန်လေးမှာကိုယ့်အတွက်အချိန်ကြီးလကမ်းခံတဲ့အကျိုးရှိတဲ့အလုပ်ကိုလုပ်ရဆိုရင်နံပါတ်1တရားနာပါနံပါတ်2ဆွေးနွေးပါဟုတ်တယ်မလားပြည့်စုံကြည့်လိုက်သင်လျော်တဲ့အခါသင်လျော်တဲ့အခါတရားနာတရားနာနာစွာငြိမ့်ငြိမ့် မန္တောအငြိမီသင်လျောဧကသင်လျောဧကတရားနာတရားနာနန္တောအငြိမီမန္တောအငြိမီသင်လျောဧကသင်လျောဧကဆွေးနွေးပါဆွေးနွေးပါနန္တောအငြိမီမန္တောအငြိမီသင်လျောဧကသင်လျောဧကဆွေးနွေးပါဆွေးနွေးပါနန္တောအငြိမီ နိုင်ဝါရေမီနောက်နံပါတ်3ကပါလဲဆိုတော့ကာလေနသမ္မာတနာကာလေနသမ္မာတနာဆိုတာကမိမိတို့သဏ္ဍာန်တွေရဲ့အချိန်လေးတွေမှာဆိုရင်ကိုနာကြားထားတဲ့တရားသို့မဟုတ်ကိုယ်တိုင်ရှုပွားအားထုတ်ထားတဲ့တရားကိုလေးလာမှတ်သားထားတဲ့တရားတွေကိုပြန်လည်ပြီးတော့ဆင်ခြင်သုံးသပ်တာဒီတရားတွေ ကိုမိမိတို့ဒီမှာဟောကြားနေတဲ့တရားတွေယူတရားတွေနံတရားတွေပုဂ္ဂိုလ်တ attva သူငါယောက်ျားမိမဆိုတာမရှိဘူးယုံနာမင်းရှိတယ်လို့ပြောတာဒီယုံတရားနံတရားတွေကလည်းပေါ်ပြီးတော့ဖြစ်ပြီးတယ်လို့မမြဲတဲ့အနေအထားပေါ်မှုပြမှုဖြစ်မှုပြမှုမပြတ်နှိမ့်စိတ်လို့ဆင်းရဲတဲ့ဒုက္ခကိုလိုတမ်းမဖြစ်လို့ဆိုးမရတဲ့အနတ္တဆိုတဲ့ဒီအိဋ္ဌသဘောဒုက္ခသဘောအနတ္တသဘောတွေကိုဟောကြားလိုက်တဲ့အခါကျတော့ကိုညာချမ်းသာတဲ့တရားတွေ အဲ့ဒီသံသေလေးလာရတာဒါကြီးနဲ့ပြန်ပြီးတော့ဆင်ခြင်ကြည့်သုံးသပ်ကြည့်အဲ့ဒီလိုဆင်ခြင်သုံးသပ်နေတာဟာဘုန်းကြီးတို့တခြားသံသေလေးသုံးသပ်တာလားတရားစကားတွေလားတရားစကားတွေပါတရားတော်တွေကိုပြန်လည်ပြီးတော့ဆင်ခြင်နေတာသုံးသပ်နေတာသဗ္ဗေတေကာလေးကလက်တော်ဗျာဟောတယ်အခုဒီမှာငါခန္ဓာဉာဏ်ရောက်ရှိနေတာဟောခုသားပါလားရုပ်တရားတွေလည်းမမြဲပါလားနတ်တရားတွေလည်းမမြဲတဲ့တရားတွေပါလား ကိုယ့်အကိုပြန်ပြီးဆင်းရဲတာဒုက္ခတာဓမ္မဒေကာရဒုက္ခဒုက္ခဓမ္မဒေကာရတရားတွေလည်းဆိုပြန်ဆင်းရဲလို့ဟောတယ်ကိုယ်တိုင်းရှုပွားအားထုတ်နေတဲ့ဆန္ဒကလည်းတော့ဒီခန္ဓာဒီယုံနာတရားတွေဟောဆင်းရဲတွေတွေ့တယ်သဗ္ဗေဓမ္မအနတ္တအလုံးစုံသောယုံနာဓမ္မဒေကာရတရားတွေဟာသူမြတ်ကိုယ်တော်တိုင်းကိုယ်ပါမှုဖြစ်ဘူးလို့ပြောတယ်ဟုတ်တယ်ခုငါသိချင်တာဘာတစ်ခုမှမဖြစ်ပါဘူးတရားအားထုတ်နေတယ် ဒီနေ့ခန္ဓာကိုယ်ကြီးကဝေဒနာတွေမလားစေခြင်းကိုလူလားခြင်းမှာလူစင်းရဲတွေဘာမှမလို့ခြင်းဒါပေမဲ့ဒီစင်းရဲတွေကနားနေတာကိုယ်သဘောလားသူ့သဘောလားသူ့သဘောပါဒီကိုယ်စိတ်ကိုနိုင်တယ်ကိုယ်စိတ်ကိုပိုင်တယ်လို့ဆိုကြအခုလေးနေနေရာရှုမှတ်နေတဲ့ခါကလည်းဒီစိတ်ကိုဒီစိတ်ကလေးကိုဘယ်မှမကောင်းအောင်မထွက်အောင်ကျထိနေတယ်လားမထိနေဘူးလားထိနေတယ်ဒီခါနဲ့ကိုရောက်ဒီရောက်ရောက်ရခါ ယောဂီကလာဓမ္မယုံထဲမှာစိတ်ကလည်းသာရင်ရွာရုပ်ပုဗ္ဗရှာနေတာအကုန်လက်ပါပြီးတော့သွား။ဒါကြောင့်ဒီစိတ်လေးကိုကိုယ်နိုင်ပါတယ်လို့ပြောတယ်ကိုယ်ပိုင်ပါတယ်လို့ပြောတယ်ကုသချာလေးရှိမှတရားဓမ္မဝင်ပြီးတော့ဒီစိတ်လေးစိတ်လုံးလေးလုပ်ကြည့်ရတဲ့အခါကျတော့ဒီစိတ်လေးကဘလို့မှသိလို့မရဘူးသူသဘောတိုင်းပဲ။အဲ့ဒါအစိုးရတာလားအစိုးမရတာလားအစိုးမရတာပါဗျာအစိုးမရတာကိုအတ္တခေါ်မလားအနတ္တခေါ်မလားအနတ္တခေါ်တာဟုတ်လားအနတ္တ ဟောတန်းလို့ဘုရားဟောထားတာတွေနဲ့ကိုကိုယ်တိုင်အားထုတ်နေတာတွေနဲ့တခါလေသင်ញံသုံးသပ်အဲ့လိုသင်ញံသုံးသပ်နေတာတကယ်လက်ဆောင်ဘုရားဟောတဲ့တရားလိုတွေကိုပြန်လည်ပြီးသင်ញံသုံးသပ်နေတာဖြစ်တဲ့အတွက် ကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်ပါဗျာအဲဒီကုသိုလ်စိတ်ကမိမိတို့ကိုကောင်းကျိုးပေးမှလားဆိုးကျိုးပေးမှလားကောင်းကျိုးပေးပါပါဗျာဒီလိုဆိုရင်တရားတွေကိုပြန်လည်ပြီးတော့သင်ကျင်နေတာသုံးသပ်နေတာလည်းပဲမိမိအတွက်အကျိုးမရှိဘူးလားမရှိဘူးရှိပါလေရှိတယ်တရားထုတဲ့ပုဂ္ဂိုလ်များတရားတရားမှာယောဂီပုဂ္ဂိုလ်များကိုယ့်အကိုသင်ကျင်ပြီးတော့နေတာရှိပါဒီတရားနဲ့တရားတွေမနေဘူး ဟုတ်တယ်အဲဒီကံမလေးရဲ့ဒီမှာပေါင်းနာလေးကလည်းမမြဲဘူးပိညာလေးလည်းမမြဲဘူးဝင်လေးလည်းမမြဲဘူးထွက်လေးလည်းမမြဲဘူးဆံကြီးလေးရှိရတော့လေဒီဆံကြီးလေးလည်းမမြဲဘူးဆိုပြီးတော့ကိုယ့်အကိုဆင်ခြင်နေတာတရားနေများများနာထားလို့ဓမ္မဂရိကလေးကိုလည်းတရားလေးနာထားတော့နားဆွဲပြီးတော့အဲ့ဒါလေးကိုဆင်ခြင်ဒါနဲ့ဆင်ခြင်ဉာဏ်ဖြစ်နေတာလို့ဒီသိနာမရဉာဏ်ဒါလည်းသိနာမရဉာဏ်ဒီသိနာဉာဏ်လေးတွေကလည်းဘာဝနာမရဉာဏ်ကိုအထောက်အကူပြုပါလေ ဆောက်လုပ်ကြည့်ပါဒီတိုင်းအများအားဖြင့်ဒီမရှိမှပဲနဲ့စင်ရင်နေတော့လည်းရှိဘူးမတူတဘူးပေါ့ဘာဝနာမရရင်မဖြစ်ဘူးပေါ့တကယ်လို့စင်ရင်တဲ့အချိန်လေးကိုစင်ရင်နေတို့တော့မိမိခန္ဓာဉာဏ်ရောက်ပြီတော့ရှိမှဘာများအထုလို့ရှိရင်လည်းတကယ်ယုတ်တရားနံတရားတွေပေါ်ပြီးတော့ဖြစ်ပြီးပြည့်နေတဲ့သဘောကိုကိုယ်တိုင်ဉာဏ်နဲ့ရောမတွေ့နိုင်ဘူးလားတွေ့နိုင်ပါတွေ့နိုင်တာအဲ့လိုတွေ့ပြီဆိုရင်တော့ဒါဘာဝနာမရရင်ဖြစ်တာဒါကြောင့် အဲဒီလိုတရားလေးတွေနားထားတဲ့တရားယူပွားထားတဲ့တရားဖတ်ထားတဲ့တရားဒီစာပေလေးတွေနဲ့စပ်ပြီးတော့ပြန်လည်ပြီးတော့သူကအလုံးစုံနဲ့သင်ခြင်းမယ်ဆိုရင်လည်းအဲဒီမှာတရားတော်တွေကိုသင်ခြင်းနှလုံးသွင်းနေတာဖြစ်တဲ့တွင်ဒါကုသိုလ်စိတ်ကြီးဖြစ်တဲ့သူအကျိုးရှိတယ်။ဒါကြောင့်သင်္ကေတလေးခံမှလည်းသင်ခြင်းသုံးသပ်တာ သင်လျောရေကံသင်လျောရေကံသုံးသတ္တသုံးသတ္တမံစွာငြိမ့်ဤမံစွာငြိမ့်ဤသင်လျောရေကံသင်လျောရေကံသုံးသတ္တသုံးသတ္တမံစွာငြိမ့်ဤမံစွာငြိမ့်ဤဟောမိတို့ဒီအလတ်တဲ့ခြေလေးတွေမှာနမတိကတရားဂုဏမှာ လာတဲ့အချိန်ဟိုကတနည်းနည်းအားရဆိုတနည်းနည်းတနည်းနည်းအားရဆိုတနည်းနည်းဒီနေ့အားလာတဲ့အချိန်လေးတွေဖြစ်တဲ့အတွက်ကြောင့်ပြင်မာလာကြတဲ့အချိန်ကပုဂ္ဂိုလ်တွေလာပြီးတရားနာကြတယ်ဒါမိမိရဲ့အတွက်ဒီတရားနာလိုက်တဲ့အတွက်ဒီချိန်လေးကအကျိုးရှိဘူးလားနော်အကျိုးရှိပါတယ်ဒီတရားပါနာမေဒီစိတ်နာမေဒီစိတ်ကိုဖြစ်ပါနာမည်တရားတော်တွေကိုမိမိတို့နာကြတဲ့တရားနဲ့ဆက်လို့အမှတ်ထားတဲ့တရားနဲ့ဆက်လို့ ဒါတွေကိုပြန်ပြီးတော့ဆင်ခြင်မယ်သုံးသပ်မယ်ဆိုရင်လည်းအဲဆွေးနွေးမယ်မေးမြန်းမယ်ဆိုရင်လည်းဒါလည်းကုသိုလ်ဖြစ်တာမိမိအားထုတ်ထားတဲ့တရားတွေသို့မဟုတ်စာထဲမှာဖတ်ထားတဲ့တရားတွေနာကြားထားတဲ့တရားတွေဒါတွေကိုအကုန်လုံးပြန်ပြီးတော့သုံးသပ်ဆင်ခြင်မယ်ဆိုရင်လည်းကုသိုလ်တွေဖြစ်တဲ့အတွက်ကြောင့်အကျိုးမရှိဘူးလားအကျိုးရှိပါတယ်နောက်တစ်ခါနံပါတ်၄ကပါလေဆိုကာလေနဝိပဿနာ ကာယေနဝိပဿနာဆိုတာဝိပဿနာဆိုတာပေါ်ရရှုမှအမြတ်ကောင်းကျိုးဝိပဿနာဆိုတဲ့တရားလို့ကိုအထုရခြင်းလားသာနာနေတဲ့အချိန်လေးတွေမှာတရားဝိပဿနာတရားအထုပါဘာတရားအထုပါမှာဝိပဿနာကိုအထုဒီကနေ့ဘုန်းကြီးတို့ဒီမှာမင်္ဂလာဓမ္မဓမ္မမိသားစုများမိမိတို့ရဲ့အလတ်ချင်းသို့မဟုတ်ဖွင့်နေလို့မိမိအတွက်တစ်နှစ်တာ ရလာတဲ့ခွင့်တွေကိုမိမိရဲ့အတွက်ဘာမှအသုံးမပြုဘဲနဲ့တရားအခန်းဝင်ဖို့ဆိုပြီးတော့မိမိရဲ့ခွင့်ရတွေကိုမိမိတို့ကခက်ခက်ခဲခဲစုဆောင်းလာခဲ့ရတယ်။အဲလိုခက်ခက်ခဲခဲစုဆောင်းလာပြီးတော့သူရှင်မင်းဆရာတော်ရဲ့ဆယ်ရက်အချိန်လေးတရားစခန်းပွဲမှာဝင်ရောက်ပြီးတော့တရားလေးပါဖြစ်ကြတယ်။အဲလိုအားထုတ်တဲ့အချိန်ကကဏ္ဍမှာ ဒီလိုမြတ်စွာဘုရားကဒီဝတ္တသင်္ကမေနနိတိသာယအာဝရမိယေဟိဓမ္မေစိတ်တံပရိသောရိတိဒီဝတ္တတနိဗ္ဗာန်လို့သင်္ကမေနဇင်ကြံလျှောက်ရရှိမှဖြစ်ဖြစ်၎င်းနိတိသာယထိုင်ရရှိမှဖြစ်ဖြစ်၎င်းအာဝရမိယေဟိဓမ္မေကာမိသနာနိဝရဏသရေအကုသိုလ်တရားစုရိမဝိဝေတိဝကိသိသိဝေသာမေစိတ်တံမိမိစိတ်ကိုပရိသောရိတိတံရှင်းစင်ကြယ်သည် ဒီနေ့မိမိရဲ့စိတ်တွေကိုတန်ရှင်းအောင်သင်ကျအောင်တတိပဋ္ဌာန်ရည်ရင်နဲ့သိကျုံးနေတာပါဠိရင်နဲ့သိကျုံးနေတာတတိပဋ္ဌာန်ရည်ရင်နဲ့သိကျုံးနေတာတတိပဋ္ဌာန်ရည်ရင်နဲ့အခုဒီမှာမိမိရဲ့စိတ်ညစ်ကြီးကိုလာပြီးသိကျုံးနေတာဒါလို့သိကျုံးတဲ့ခါကလာမှာမိမိကိုတစ်ထိုင်ထိုင်လိုက်ထိုင်ပြီးတော့လာရင်ပြီးသွားပြီဆိုရင်ကိုယ်နေရာလေးကိုယ်နေရာလေးဝတော့ခွေလိုက်တွေ့ခြင်းရတွေ့လိုက်စဉ်းစားခြင်းရစဉ်းစားလိုက်စကားမျိုးပြောလိုက် ဒီမှာတော့အသာစားတာမရှိဘူးဘုန်းကြီးမြန်မာနိုင်ငံမှာတော့တခါနဲ့ပါပြီးတော့သူ့ပါတဲ့အစာတွေထုတ်ကျွေးလိုက်သူကဒီနေ့ရက်ခံလိုက်နောက်တစ်ရက်ကျဘုန်းကသူကသူ့ပါတဲ့အစာတွေထုတ်ကျွေးလိုက်အဲ့ခံလိုက်နဲ့ဒါနဲ့ပဲဆဲတဲ့ဆဲစကားဆိုတာကလည်းပြီးပါတရားမဲ့တရားမိတ်ဆက်ကြတရားမဲ့တရားလည်းကလည်းဘိုးဒိဋ္ဌာရီပေးကြခုဏပါတိပေးကြဒါနဲ့ပဲတခါရင်ဟိုတရားချမ်းပြီးပါပြီးပါပြီဆိုတော့တကယ်ကို ဆရာတော်တွေဟောလိုက်တဲ့တရားကိုဘာမှမမှတ်မိဘူးပြန်ရောက်တာနဲ့ပဲပြန်ရောက်ပြီးဟောသူဟိုလည်းရောက်ပြီလားမေးဒါနဲ့ပဲတရားနဲ့တရားပုံစံပြီးတော့စကားပြောပြီးတော့ဒါနဲ့သိကုန်တာအဲ့ဒီမှာတရားစကားဘာမှမပါတရားစကားဘာမှမပါဘဲနဲ့အဲ့ဒီမှာမိသားစုကအဆောင်ဆောင်ရှောက်တဲ့ပုဂ္ဂိုလ်ကဘလို့ဆိုးတယ်ဘလို့နှုတ်ကြမ်းတယ်ဘလို့ဟောဆိုတယ်ဒါတွေတော့ဝေတာလေတရားနိဒာကပြန်တော့ တရားကိုသူတို့ကပြောရတာဟိုနေ့ဒီနေ့တရားလေးဘယ်လိုပေါင်းလိုက်တာဒီနေ့မှာအထူးရဘယ်လိုသင်ပြလိုက်တာဒါဆိုမပြောလဲတာအင်းရောက်ပြီဆိုရင်တရားမဲ့တရားရောက်ပြီလားရောက်ပြီမေးပြီဆိုရောက်ပြီလို့ပြောပြီဆိုရင်အဲ့ဒါပြောပြီးရိတ်တာဒီရိတ်တာဘာလို့ဖြစ်ခဲ့ဘယ်လိုဖြစ်ခဲ့ဘယ်လိုပဲလို့ပေါ်လာတယ်လို့ဒီအကြောင်းတွေပဲဟိုယောဂီအကြောင်းရောက်လိုက်ဒီယောဂီအကြောင်းရောက်လိုက်အဲ့ဒီတော့ဒီရိတ်တာကအကျိုးရှိလားမရှိဘူးမရှိပါဘူးဒီနေ့ဘုန်းကြီးတို့ မင်္ဂလာမဓမ္မမိသားစုများကိုတော့ဘုရားအကျိုးရှိနေခြင်းတယ်တကယ်အချိန်လေးခွင့်နေတာခက်ခက်ခဲခဲယူထားတာတွေဖြစ်တော့အကျိုးရှိနေခြင်းတယ်ဒါကိုအကျိုးရှိအောင်ဆိုရင်လည်းဒီမှာတစ်နေ့လုံးနဲ့ပြုတာသင်္ကလေးလားအခုဘုန်းကြီးတို့ရဲ့တရားစခန်းကအချိန်တိုင်းလေးလားတစ်နေ့လုံးလားတစ်နေ့လုံးပါပါတစ်နေ့လုံးတစ်နေ့လုံးနိုးစိတ်ကစပြီးအိပ်ကျော်စိတ်ကြောင့်ရှုမှတ်ရမယ်တရားစခန်း အဲလိုဆိုတဏီလုံးတန်နဲ့6နာရီကစားတာ6နာရီကနေစပြီးတော့ဟောဈဉ္ညာလျှောက်ပြီးတော့ရှိမှာစင်ကမေနာနိစ္စဇာယပါဠိကနိစ္စဇာယစင်ကမေနာဘုဟုထိုင်ပြီးမှဈဉ္ညာလျှောက်ဘုဟုဈဉ္ညာအရင်လျှောက်ပြီးမှထိုင်တယ်ဈဉ္ညာကလည်းဟုတ်တာစင်ကမေနာဈဉ္ညာကိုအရင်လျှောက်ဈဉ္ညာလျှောက်တဲ့အခါမှာစိတ်ကြည်မှုတမာရီလေးဖြစ်လာတယ်အဲ့ဒီတမာရီကိုအထိုင်နဲ့ခိုင်နေအောင်ကြိုးစားသွား အဲလိုတစ်နေ့လုံးထိုင်ပြီးတော့ရှုမှလာဈဉာလျှောက်ပြီးတော့ရှုမှလာဈဉာလျှောက်လို့လည်းလည်းပြင်မှလာပြီဆိုရင်ထိုင်ကြရဖို့နဲ့ရှုမှအထိုင်လေးပြင်မှလာပြီဆိုရင်ဈဉာလေးလျှောက်ပြီးရှုမှအဲလိုရှုမှရမလားနာမည်6နာရီရနေပြီးတော့ညနေ6နာရီချိန်ကြီးကျန်တဲ့မိမိတို့ဥပဝေပိဿမီတွေပုံစားတာမီတွေရေမိုးချိုတာမီတွေစသည်ပေါ့သူတို့ဘာသွားတာဒါလေးတွေကတော့ဥပဝေပိဿတွေပြုအောင် သို့တော့ပြုဝေကိစ္စပြုရဲ့အချိန်မှလည်းတတိမလို့စီနေအဲ့လိုတနေ့လုံးရှိမှနေရင်တနေ့လုံးမိမိအတွင်းအကျိုးမရှိဘူးလားအကျိုးရှိပါတယ်ဗျာဒါကြောင့်ဒီလောက်တနေ့လုံးရှိမှဆိုင်ရလေဆိုတော့ကာမိသန္တာနိဝရဏတရားတွေမဝင်အောင်ဘူးကာမိသန္တာဆိုတာအသေးအကြောင်းတွေမိသားစုအကြောင်းတွေဒီအကြောင်းအရာတွေမဝင်အောင်ဒီလိုမောင်းနေလူအားနာဘုဒ္ဓထိုင်နေတာ အတွေ့ရတဲ့ခါနဲ့တိုင်နိုင်ထိုးသွားတာတော့ပြီးမပြီးသေးဘူး။အဲဒီထိုးလို့တော့ချုပ်ရတယ်။အင်းကမိသားစုကြောင်းလေးစားတဲ့ပေကူးနေတာမပြီးနိုင်။အဲနိုင်ထိုးလို့တာသူများချုပ်လို့တာကိုလည်းချုပ်ပြီးထပ်သွားတာ။အဲနောက်တစ်ထိုင်ကျမှပြန်ပြီးအဲ့ဒါကိုဆက်ပြီးပြန်တွေးတာ။ရှင်းပါရှင်းတော့ဒါဟုတ်တယ်မဟုတ်တယ်တော့ဘုန်းကြီးတို့ယောဂီများသိဆုံးတော့ဒါဘုန်းကြီးရဲ့မြန်မာနိုင်ငံမှာဘုန်းကြီးဒိဋ္ဌာမှာနေရာကြီးဆိုရင်လက်တံမြင့် ဒီလိုရန်ကုန်မြို့ရဲ့တကယ်ကိုတည်တန်းတည်တန်းကြောင်းကြီးပါအမျိုးသမီးကြောင်းအဲဒီကမျိုးသမီးလေးကိုပြင်းကြောင်းမှလာပြီးတော့လက်ရှင်ဝတ်ကြပါရာကျော်ဝတ်ပါဒီလက်ရှင်ရာကျော်လက်ခံပြီးတော့ဘုရားတရားပြပေးတယ်အဲဒီကလေးကြီးဘုန်းကြီးကျောင်းမှာဒီလက်သာနှစ်ကဒီလက်ရှင်ဝတ်တာဆိုရင်ဒီနှစ်ဟာ25ချိန်ရှိသွားပါဒါကြောင့်25ချိန်တိုင်နေပြီသူတို့ကျောင်းကြီးကရှင်မောင်ရေးတာမှာ ဒီလိုရှင်ဝတ်ပြီးတော့တရားအထုတ်တာဒါကြောင့်အထင်းမှအဖြစ်နဲ့သူတို့ကျောင်းတစ်ဆောင်ဆောက်ပြရစီဆိုပြီးတော့ဘုန်းကြီးရဲ့အကိုတော်ရိတ်တာမှာကျောင်းတစ်ဆောင်ဒါဝေရုအထင်းမှဖြစ်နေတာလားနှစ်ကဆရာဆရာမကြီးတပည့်တွေအားလုံးစုပေါင်းပြီးတော့ကျောင်းဆောက်ကြ။အဲဒီမှာဆရာလေးတရားထုတ်ကြ။တရားထုတ်တဲ့အခါမှာသူတို့ကျောင်းတိုင်းတော့အင်တန်စီကံကြီးတဲ့ကျောင်းဆိုတော့ကလေးတွေကိုလည်းဒီတိုင်းသင်္ကန်းရှင်ဝတ်ပြီးပြီးတော့ပြင်မထားဘူး။ တရားရှင်လေးတွေတရားဆိုရင်ဆရာမ10ယောက်ရေးတာဝင်ရပါတယ်။အဲဒီဆရာမ10ယောက်ရေးတာဝင်တဲ့အခါမှာဆရာ10ယောက်ကိုတရားထိန်းပါလေသူ10ယောက်ကိုတရားထိန်းတော့တာ။တရားထိုင်နေရဆိုရင်အခုလိုပဲတန်းပြီးထိုင်နေတဲ့အခါမှာတစ်ဖက်ချိတ်ကနေပြီးတော့ဆရာမတယောက်ကထိုင်နေတယ်သူသူ့တန်းကိုသူစောင်းရမှာတရား။အဲဟိုနောက်တန်းဝင်လို့ဒီလိုပဲထိုင်နေတယ်။အဲလိုဘူး။အဲတော့အမေကြီးဆိုတော့ တရားထိုင်ပြီးတော့ရှုမှလာတာဘယ်ကလေးတွေလဲစိတ်မှမငြိမ်ဘူးစိတ်မငြိမ်တော့ဟိုပြင်းပြင်းပြင်းလဲပြင်းပြင်းလဲဒါပေမဲ့ဆရာမကစောင့်နေတာဆိုမပြင်းရဲဘူးမပြင်းရဲတော့ဘာဖြစ်လဲဆိုတော့နာရီနဲ့ညံ့ညံ့ထိုးစီတင်တာအဲဒီမှာနာရီနဲ့ကြည့်တာမျက်စိဖွင့်ကြည့်ရတော့ဆရာမကလည်းလုံးလေးထောင်လိုက်တာတော့တာမျက်စိကမှတ်ရတယ်ဆရာတော်ကဘယ်ဟာကြည့်နေတာလဲဆိုဘုန်းကြီးကဒီလိုထိတ်ကထိုင်ကြည့်တယ်အဲဒီလိုမြင်တာတော့အကုန်လုံးသိနေတာပေါ့ဆရာမက ဒီလိုဆောင်လာလည်းပြီးတယ်ယောဂီတက်စီကြပြရတာလည်းပြီးတယ်ကိုအဲဒီလိုဆိုတော့ကလေးတွေကတခါဆရာကလေးကလည်းနော်ဆရာမတွေကိုသူကသူလည်းပညာသားတယ်ဆရာမကဒီမှာဘယ်ဘက်ကနေပြီးတော့ထိုင်နေရဆိုရင်စိတ်ကလေးကနိုင်ကိုကြည့်တဲ့အခါမှာဘယ်လိုမျက်စိမိတ်ညာဘက်နဲ့လုံးလို့ညာဘက်မှာဆရာမထိုင်နေရင်ညာဘက်နဲ့လုံးမိတ်ဘယ်လိုမျက်စိရဖွင့်ကြည့်လဲလက်ရအဲ့လိုကြည့် အဲ့လိုရှိပြီးတော့ဒီသမားတော့အဲ့ဒီမှာတရားတဏှာကြီးပြည့်သွားပြီဆိုပါတော့တဏှာကြီးပြည့်ပြီဆိုရင်အဲ့ဒီမှာသူတို့ရှိမှဒီပလင်းလေးကြီးချက်ချက်ထားတယ်သူအဲ့ခေတ်ကလည်းရေဝန်းနဲ့ခတ်တော့တဲ့ခင်မဟုတ်တော့ကိုယ့်ရဲ့ပလင်းနဲ့ကိုယ်ပဲတော့တဲ့ဖြစ်ဖြစ်နေပါဘုန်းကြီးတို့ကမြို့ပေါ်မှာတော့မဟုတ်ပါဘူးဘုန်းကြီးတို့ကြီးပါတယ်မှာတော့ဘုလုံးကရေကန်ကရေတွေကိုဒီတိုင်းပုံးနဲ့ဆက်ပြီးတော့ဒီတိုင်းရေစစ်တော့တာအခုဒီခေတ်မှာလည်းမရှိတော့ပါဘူးဘုန်းကြီးတို့ကြွားတွေမှာတော့ရေတန့်နဲ့ဝယ်တော့နေတယ် ကိုယ့်ကိုယ်ရွာထဲမှာရှိတဲ့တွင်းကရေလည်းမတော့ဘူး။ခွာရေလည်းကန်ရေလည်းမတော့ဘူး။အဲ့လိုတွေဖြစ်ကုန်မှာ။အဲ့ကလေးတွေကရေမင်းလေးတွေရှိရတောင်းတာ။အဲ့ဒီမှာတရားချုပ်ပြီးဥချပြီးတာလည်းရေမင်းလေးတွေဖွင့်ပြီးတော့တကူကလည်းတော့တာ။တော့တော့ဘုညာရေကလည်းတောင်းလာပြီလားလို့ဘုညာမေးတယ်။အဲ့ဒီမှာဆရာကြီးတယောက်မောလိုက်တာ။မောလိုက်တာ မောသိတာဆိုတော့ဘုရားဩထိုင်းနေရတာပဲမောသိတာဆိုတော့စိတ်တွေကထွန်းလိုက်တာအဲ့ဒီထွက်တဲ့စိတ်တွေလိုက်ဆန်းနေရတာမောတာကဲဘုန်းကြီးယောဂီများဒါတကယ်မှန်လားမမှန်လားတကယ်မှန်တယ်တော့မလေးနိုင်မညာတော့ကြောမှန်တယ်စိတ်ကသိဖတ်တာဒီစိတ်တွေကအမှန်တန်ချင်းရခဲ့တဲ့စိတ်အခုဒါမှမဟုတ်ဘုရားသမထဝိပဿနာလုံးထဲမှာချင်းလို့ရတာချင်းလို့ရတာတော့ ချက်ချင်းမရသေးဘူးအလေးအကျင့်တွေကိုအများကြီးကြိုးစားယူမှရတယ်။တရားမို့အဲ့လိုစိတ်တွေကကိုယ်လိုတရားရှုမှတ်ပြီးဆိုရင်စိတ်တွေကဆန့်ကျဲနေတာ။အဲ့ဒီစိတ်တွေကသူ့သီးလို့မရအောင်ဆန့်ကျဲအဲ့ဒီစိတ်တွေဘယ်မှမလွတ်အောင်မထွက်အောင်ဉာဏ်ရှောင်ပြီးတော့ရှုမှထိုင်ပြီးတော့ရှုမှရှုမှမှုကိုတတိကိုအနာမပေးတတိနဲ့ဉာဏ်ကပ်ပြီးရှုနေရ။ဒါကြောင့်မို့ဉာဏ်ရှောင်ပြီးရှုမှလို့ညောင်းလာပြီးပြမလာပြီးဆိုရင်ထိုင်ပြီးတော့ရှုမှ ထိုင်ရဖို့နဲ့ညောင်းလာပြမနာနဲ့စဉ်းစားလျှောက်ပြီးရှုမှတ်အဲ့လိုရှုမှတ်နေရင်ဟာကာမိသန္တာဆိုရင်ဒီဝရတရားတွေမဝင်အောင်အိမ်စိတ်တွေမဝင်အောင်အလုပ်စိတ်တွေမဝင်အောင်ဇာပါဆိုရင်ဒီဝရဏတရားတွေမဝင်အောင်စိတ်ကျိုးစိတ်ပြတ်မှုတွေရှင်နာမိတ်ကဆိုရင်အရှင်ကံကြီးမှုတွေမဝင်အောင်ဒီဥဒိစ္စကုက္ကုစ္စပြောင်းလဲပူပါမှုတွေမဝင်အောင်ဝိသိကိစ္စယုံမှမှုတွေမဝင်အောင်ဟောဒီမှာတတိကံပြီးတော့ အချိန်နဲ့တပြေးညီရှုမှတ်နေပါအဲ့လိုတတိကပ်ပြီးရှုမှတ်နေပြီဆိုရင်ဈာစိတ်တခြားစိတ်တွေဝင်ခွင့်ရသေးလားမရပါဘူးလုံးဝမဝင်နိုင်တော့အဲ့လိုမဝင်နိုင်အောင်မို့ဒီဟာကိုအဆင်မပြတ်ရှုမှတ်ပါအဲ့လိုရှုမှတ်ပြီးတော့ညတနေ့လုံးမှတ်နေရတဲ့အခါညသုံးကြည့်ရမလားနားရမလားဆိုတော့မဟုတ်ဘူးလေညကိုအချိန်၃ပိုင်းပိုင်းပါဘယ်နှပိုင်းပိုင်းရမှာလဲအချိန်၃ပိုင်း၃ပိုင်းပိုင်းနဲ့ပထမဉာဏ်ရယ် မြင်ဝိညာဉ်ရင်မြင်လျင်မိုးပေါက်တယ်။သုံးပိုင်းပိုင်းပြီးတော့ပထမဉာဏ်ဆိုတဲ့မြင်ဝိညာဉ်ပါလေပဲနေခြင်းလိုပဲ။အဲဒီသုံးပိုင်းပိုင်းလိုက်တော့နေတိုင်းက7နာရီကုန်သွားတော့ညပိုင်းက7နာရီနဲ့7နာရီ7နာရီကို4နာရီ4နာရီဒီပိုင်းကသုံးပိုင်း။အဲလိုသုံးပိုင်းပိုင်းတော့6နာရီကနေပြီးတော့7နာရီရှိအောင်လေ10နာရီလောက်အဲဒီ10နာရီလောက်ရှိအောင်ကိုကြီးတို့ညာဦးညာ။ အဲ့ဒီအချိန်ကိုလည်းနေကင်းကားလေးလို့ပညာလျှောက်ပြီးတော့ရှုမှတ်ထိုင်ပြီးတော့ရှုမှတ်ညဉ့်နေရတော့ဖြင့်ယောဂီကလျှောက်တဲ့နာမည်ကိုကိုပြုပါတဲ့ညဉ့်နေအဲ့ဒီမှာ၄နာရီယောဂီရဲ့နာမည်ချိန်ပေါ့အဲ့ဒီညဉ့်နေရနာပြီးတော့နားတဲ့အခါမှာတောင်းမှဒီတိုင်းတနေ့လုံးလည်းရှုမှတ်နေရတယ်ဉာဏ်မှုဉာဏ်လေးရှုမှတ်နေရတယ်ဆိုတော့ဖြစ်ရှင်ပြီဆိုပြီးအများထုံးမောက်ပြရမှာမဟုတ်ဘူးအဲ့ဒီမှာသတ္တောသံသံတော်တဲ့ အမှတ်တတိလေးနဲ့အိပ်ပါဘယ်လိုလေးရမှာလဲအမှတ်တတိနဲ့အမှတ်တတိနဲ့အိပ်ပါဥထာဏပညာနဲ့နာနဲ့စောစောထားမယ်ဆိုတဲ့အမှတ်ပညာလေးလည်းရှိပါသေးတယ်အိပ်ရတော့လေတိဟတိယပတ္တိယရှင်တေမင်းများသိတယ်လို့အိပ်ပါရှင်တေမင်းများလက်ရနံတောင်းကိုစောင့်အိပ်တယ်ဘယ်လိုစောင့်အိပ်တာလဲဘယ်ရဒီယောဂီဟာလည်းပဲသူတော်ကောင်းဖြစ်တယ်သူတော်စေသူတော်ကောင်းဟာလည်းပဲ တရားရှိမှတ်နေတဲ့ယောဂီအားလည်းပဲနိဗ္ဗာန်တော့စောင့်ပြီးတော့ထိပါသိဉာဏ်တော့လည်းဆိုတော့ပြောရဲတတော်သံသနာအမှတ်တတိနဲ့အိပ်ပါမှန်စွာများဖြင့်သိပြီးတော့အိပ်ပါအဲလိုလားယူလို့နာနဲ့စောစောနိုးပြီဆိုရင်စောစောချပြီးတော့ပြုဝေဝိသတွေပြုပြီးရင်လည်းဘာလို့ရမှာလဲဆိုတော့သိဉာဏ်လျှောက်ပြီးတော့ရှုမှထိုင်ပြီးတော့ရှုမှကိုယ်ကိုယ်ရောယောဂီများရှုမှနေရတဲ့အချိန်တွေလိုပဲ နားသိနေရှိသေးရလားဗျာမရှိပါဘူးမရှိတော့ဒီတိုင်းအဆက်မပြတ်ကိုယောဂီပုဂ္ဂိုလ်ကရှုမှတ်ရအဲ့ဒီလိုအဆက်မပြတ်ယောဂီပုဂ္ဂိုလ်ရှုမှတ်နေရင်ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းတစ်ချက်မှတ်ရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်တစ်ချက်မှတ်ရင်ဘာတစ်ခါဖြစ်တယ်ကုသိုလ်စိတ်တစ်ခါကုသိုလ်စိတ်တစ်ခါဖြစ်တယ်တစ်ချက်မှတ်ရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်မှတ်ချက်တိုင်းမှတ်ချက်တိုင်းကုသိုလ်စိတ်ကြီးတွေဖြစ်နေတယ်အဲ့လိုမှတ်ချက်တိုင်းမှတ်ချက်တိုင်းကုသိုလ်စိတ်ကြီးတွေဖြစ်နေအောင်ယောဂီပုဂ္ဂိုလ်ဟာ ထိုင်ရင်ရရင်သွားရင်လျှောင်းရင်ဘယ်နေရာမှာပဲဖြစ်စေဘယ်ချိန်မှာပဲဖြစ်စေဘယ်ဣရိယာပုနဲ့ပဲဖြစ်စေတတိလွတ်ရမလားမလွတ်ရဘူးလားမလွတ်ရပါဘူးအဲ့လိုမလွတ်အောင်လို့တတိဥစည်းတဲ့စိတ်လေးနဲ့ရှုနိုင်နေပြီဆိုရင်အဲ့ဒီယောဂီဟာအချိန်ကိုအနိုင်ရနေတာလားအရှုံးပေးနေရတာအချိန်အနိုင်ရနေတာအချိန်အနိုင်ရနေတာအချိန်ကိုမိမိကအကျိုးရှိရှိလုံးချနေတာဘုန်းကြီးတို့ဘာနဲ့တူလဲဆိုတော့ မြန်မာနိုင်ငံမှာတော့ဟိုအခုချိန်မှာဘာတွေလုပ်ကြလဲဆိုတော့တက်နေတဲ့ပုဂ္ဂိုလ်တွေကတိုက်စီထောင်ရကားလေးထောင်ပြီးတော့ကံမောင်းတဲ့ပုဂ္ဂိုလ်တွေကလာပြီးတော့တိုက်စီငှားပြီးတော့ငှားမောင်းရငှားမောင်းရတဲ့အခါမှာပြထားပါတော့တိုက်စီလေးဟိုတိုက်စီလေးအခုမှအသိချက်ချုပ်လေးရှိသေးတယ်ငှားလာတဲ့ပုဂ္ဂိုလ်ဒီတလားဆိုရင်တရက်ဆိုရင်ပုံနာကဘယ်လောက်ပေးရမလဲအဲတလားဆိုရင်ဘယ်လောက်ပေးရမလဲအဲလိုလည်းငှားလာပြီးမှကိုကမောင်းပြီးတော့ကိုယ့်အတွက်ကိုယူရမှာအဲလိုဆိုတော့ တကယ်လို့ဒီကားလေးကစစ်နေလို့လှနေလို့ကိုကမခိုင်းမဲနဲ့မမောင်းမဲနဲ့ငွေမရှာမဲနဲ့ဒီကားကိုလည်းပို့တိုက်ဆေးကြိုးပြီးအလှကြည့်နေရင်အဲဒီပုဂ္ဂိုလ်အကျိုးများရပါမလားမရပါဘူးအရှုံးတော့မပေါ်ဘူးလားဟုတ်ပါဘူးနေ့စဉ်ပုံနာကြီးတစ်သောင်းပြရပြီတစ်သောင်းတစ်သောင်းရှုံးနေပြီဟုတ်တယ်မလားအဲဒီလိုပဲဒီကဒီဟာကိုဒီကားကိုညားပြီးတော့ဘုန်းကြီးတို့ခေါင်းမယ်ဆိုရင်တစ်သောင်းပေးရရင်ကိုကနှစ်သောင်းရအောင်ရှာရမယ်ဟုတ်တယ်မလား ဓမ္မပုဂ္ဂိုလ်ရဲ့အကျိုးရှိပါတယ်ဒီကားကိုတစ်ခါပဲပဲနဲ့နဲ့ခိုင်းရမယ်အဲ့ဒီလိုပဲယောဂီများမိမိတို့ရဲ့ခန္ဓာကြီးဟာလက်တော်များကအငါးခန္ဓာကြီးတဲ့ဘာခန္ဓာလဲလဲအငါးခန္ဓာကြီးတဲ့ဒီခန္ဓာကြီးကိုမိမိတို့ကတစ်ခါလေးပြုစုယူရာကျွေးမွေးပြုပြင်ပြီးတော့ဒါလည်းပြုပြင်ပြီးတော့နေမယ်ဆိုရင်ဒီခန္ဓာကြီးရလာတာမိမိရဲ့အတွက်အကျိုးရှိပါမလားအကျိုးမရှိပါဘူးအဲ့တော့ဒီခန္ဓာကြီးကိုနာနာခံရလိမ့်မယ် ဒီခန္ဓာကြီးကိုသိညာလို့ဖြစ်ဘူးညာနေလို့ရှိရင်ကတော့ကိုယ်အတွက်အကျိုးရမှာမဟုတ်အဲတော့အကျိုးရတဲ့ရင်ဆိုလိုကကားကိုတဏတရက်ကိုတစ်တောင်းနဲ့ဘုံနာကပြီးပြီးတော့ငားရင်နှစ်တောင်းသုံးတောင်းရအောင်ကိုနာနာပြိခိုင်ပြီးရှာရတယ်လို့ပဲကိုယ်ခန္ဓာကြီးကိုလည်းကိုယ်ဟာဘုံဘုံမလဲရင်ဒီခန္ဓာကိုအရင်ကြည့်ပြီးတော့ကုသိုလ်အမြတ်တွေများများရအောင်ရှာဖို့မလိုဘူးလားလိုပါပါဘူးများများကြီးရအောင်ရှာဖို့လိုပါတယ်ဒါကြောင့်မို့ သက်သာများရှိဘုရားမြတ်ကြီးကတန်းကြပြီးမှအချိန်နဲ့အပြင်းကြီးဒီကနေ့ရှုမှတ်နေပါအဲဒီလိုရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာအချိန်ကိုအနိုင်ရတဲ့ပုဂ္ဂိုလ်ဘာကိုအနိုင်ရတဲ့ပုဂ္ဂိုလ်လဲအချိန်ကိုအနိုင်ရတဲ့ပုဂ္ဂိုလ်အချိန်ကိုအနိုင်ရတဲ့ပုဂ္ဂိုလ်မရှုမှတ်ဘဲနဲ့ဘုန်းကြီးတို့ခုဒီမှာဒီမှာမင်္ဂလာဓမ္မကျောင်းတိုက်ကြီးရဲ့ရှင်မောင်ဆရာတော်ရဲ့တရားစခန်းကြီးမှာလာတယ်လာပြီးတော့လောင်းလို့ခါရနာလို့တဏှာမှာမီးနေတယ်တဏှာမှာအိတ်နေတယ် ဒါပေမဲ့အဲ့ဒီလိုအိတ်နေတဲ့အချိန်ညင်နေတဲ့အချိန်တွေးနေတဲ့အချိန်စဉ်းစားနေတဲ့အချိန်ကိုယ့်အတွက်ကုသိုလ်ကိုများလေးရပါမလားမရပါဘူးမရဘူးအကျိုးမရှိကိုယ်ကခက်ခက်ခဲခဲကိုယ်ကခွင့်လေးကိုစုလာရအဲ့လိုစုလာရတဲ့ခွင့်လေးကိုဒီမှာဒီရက်ကို၁၀ရက်ပြည့်အောင်အထုမယ်ဆိုပြီးတော့ကျိုးစားပြီးလာပြီးပြီးတော့ဒီမှာကိုယ်ခန္ဓာကြီးကိုသိညာနေလို့ရှိရင်တော့ခန္ဓာကိုယဉ်ကျေးပြီးဉာဏ်ပြုရမယ့်ပုဂ္ဂိုလ်ဟာအရှုံးပေါ်တာနေတယ် ဒါကြောင့်နာနာကြီးခိုက်ပြီးတော့ခန္ဓာလေးကနေအမျက်ကြီးများများရအောင်ရှာဖို့မလိုဘူးလားဗျာ။လိုပါတယ်။အေးထိုင်ပြီးတော့ရှုမှန်ရင်းနဲ့ရှာရမယ်၊ရပ်ပြီးတော့ရှုမှန်ရင်းနဲ့ရှာရမယ်၊ဒိညာရှာရှုမှန်ရင်းနဲ့ရှာရမယ်။အဲ့လိုယောဂီပုဂ္ဂိုလ်ကလူအမြဲတမ်းရှုမှန်နေလို့ရှိရင်ရှုမှန်ချက်တဲ့ရှုမှန်ချက်တဲ့ကုသိုလ်စိတ်ကြီးရဲ့ဖြစ်နေတဲ့ခါကျတော့ရှုံးနေပေါ်နေလားအမျက်ကြီးရနေလားအမျက်ကြီးရတယ်ဗျာ ဒါကြောင့်မို့ဒီမှာဉာဏ်ဉာဏ်မှာကာလောကတတိဘုဒ္ဓမိသဗ္ဗမေဝသဟတနာယောသကာလကတောဘုဒ္ဓတာဘုဒ္ဓပစ္စနိပတိကာလောနမေနိညာခြင်းနိကကာလောရှိကကာလတို့သည်အတနာမိမိနိသဟသူတဘဝသဗ္ဗနိဝမကြံမကျွင်းကပင်ဥသောအလုံးစုံသာမင်းဖြစ်ကုန်သောဘုဒ္ဓမိလူနာဇမတ္တဝအပေါင်းတို့ကို ကဗတိအချိန်မဆုံးအချိန်ရှုံးလို့မူသုံးဆောင်စမ်းပေါက်၍နေလေ၏အချိန်ကိုဖြုံးပြီးပြနေတဲ့ပုဂ္ဂိုလ်ကိုအချိန်ကနေပြီးတော့သုံးဆောင်သွားတယ်ဘုန်းကြီးတို့ယောဂီများပြန်ပြီးတော့ရှိတဲ့ပုဂ္ဂိုလ်ကိုပြန်ပြီးတော့ကြည့်မနေ့ကအချိန်လေးလေးရှိသေးရလားရှိတော့ပါဘူး။ညနေကအချိန်ညနေပိုင်းရှိသေးရလားရှိတော့ပါဘူး။ညနေကအချိန်ညပိုင်းရှိသေးရလားရှိတော့ပါဘူး။အချိန်ကသူ့အတူကုန်နေတာ။ တားထားလို့ရပါမလားမရပါဘူးအဲ့ဒီအချိန်လေးကနေဒီကိုယ့်အတွက်အမြတ်ဆက်အောင်ကြိုးစားဖို့မလိုဘူးလားမလိုပါဘူးအဲ့ဒီအချိန်လေးကနေဒီကိုယ့်အတွက်ကိုအမြတ်တွေများများကြီးရအောင်ကိုကအချိန်ကိုအနိုင်ရအောင်ကြိုးစားရသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေကတော့အချိန်ကိုတစ်ခါအကျိုးရှိအောင်လုပ်ချတာသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်တွေကအချိန်ကိုမနဲ့ချိန်မဲ့ဖြစ်ဖြစ်နေ့ချိန်မဲ့ဖြစ်ဖြစ်လုပ်ချတယ်အကျိုးရှိအောင်လုပ်ချတယ်ဒီလိုမဟုတ်လို့မိမိကအကျိုးရှိအောင်အသုံးမချတတ်ဘူးဆိုရင် ချိန်ကြီးကုန်သွားတိုင်းကုန်သွားတိုင်းကိုမိမိရဲ့ခန္ဓာကိုယ်ကြီးဟာလူပြိုလာလားရင့်ရော်လာလားရင့်ရော်ပါဗျာအချိန်ကြီးတစ်စက္ကန့်ကုန်သွားရင်တစ်စက္ကန့်ရင့်ရော်လာတစ်မိနစ်ကုန်သွားရင်တစ်မိနစ်ရင့်ရော်လာတဏှာကြီးကုန်သွားရင်တဏှာကြီးရင့်ရော်လာတရက်ကုန်သွားရင်တရက်ပါဖြစ်သွားတာဒီခန္ဓာကိုယ်ကြီးရင့်ရော်လာတယ်ဆိုတော့တန်ဖိုးကြီးတက်လာတာလားတန်ဖိုးကြီးကျသွားတာတန်ဖိုးကြီးကျသွားတယ်အစ်ကြီးလေနင်းနေတယ် ဒါလည်းလေဘာလဲနေတာလဲဒီကိုကြီးတာကဲဆိုကြည့်လိုက် တရေကုံမြန်တရေကုံမြန်မာယုဏမာယုဏသေယံတရေနီးခဲ့ဤသေယံတရေနီးခဲ့ဤသလကုံမြန်သလကုံမြန်မာယုဏမာယုဏသေယံတလနီးခဲ့ဤသေယံတလနီးခဲ့ဤတနည်းကုံမြန်တနည်းကုံမြန်မာယုဏမာယုဏသေယံတနည်းနီးခဲ့ဤ သေယတနည်းဤခဲ့ပြီတရတဲ့တရတနာတဲ့တနာတနည်းတဲ့တနည်းပြေဖို့ပါဖြစ်လာတာလေ။နီးနီးလာပြီဒါကြောင့်မို့ကိုနီးလာပြီကိုယ့်အတွဲကိုရအောင်ရှာကြ။ကိုယ့်အတွဲကိုအကျိုးရှိအောင်လုပ်လုပ်ကြ။အိမ်မှာနေနေကြောင်းမှာနေနေဘယ်မှာလဲနေ။ဒါပေမဲ့အိမ်မှာနေရင်လည်းမိသားစုသားဝင်တွေဆိုကျိုးရှိအောင်ရှာ။အဲဒီကြောင့်လူကြောင့်သားပြင်နေတဲ့လူငယ်ဆိုရင်ပညာရအောင်ရှာ။ အေးဘုန်းကြီးတို့ဒီမှာသိရရှိတဲ့ပုံကိုယ်တွေဆိုရင်လည်းကုသိုလ်ရအောင်ရှာဒီလိုမှမိမိရဲ့ကုသိုလ်လည်းရအောင်ရှာနိုင်ဘူးစီးပွားလည်းရအောင်ရှာနိုင်ဘူးပညာလည်းရအောင်ရှာနိုင်ဘူးကိုယ့်ရဲ့ကျမ်းမာရေးအတွက်လည်းဘာတစ်ခုမှမလုပ်နိုင်ဘူးဆိုရင်တရက်ကုန်သွားတယ်တရက်ကုန်သွားတယ်အကျိုးရှိလားအကျိုးမရှိဘူးလားအကျိုးမရှိပါဘူးလုံးဝဘုန်းကြီးတို့ယောဂီများအကျိုးရှိဘူးဒါကြောင့်မို့ ကိုရတဲ့အချိန်ကြီးကိုအတွက်မှာအကျိုးရှိရှိသုံးချနေဖို့မလိုပါဘူးလားဗျာ။လိုပါပါတယ်ဗျာ။ဒါကြောင့်ဒီမှာသံဃာ့ရေးစီတဲ့ကုသိုလ်ပုဒ်တာကြံခံတာ၍ပညာတွေကိုတမျိုးမျိုးမှအကျိုးမထွက်ထိုနေ့အတွက်သက်သက်ဝန်းနေဝင်ရတ္တကုံသွားတယ်ဒီနေ့ဥစ္စာလည်းမရနိုင်ဘူးမရှာဘူးကုသိုလ်လည်းမရနိုင်ကျမ်းမာရေးတို့လည်းဘာမှတခုမှဘာမှကြိုးကျေးဇူးမရှိလိုက်နောက်ပြီးတော့တတ်ပညာဘက်ကလည်းမရနိုင် မိမိတို့ဒီမှာတကူကုံကိုယ်တွေလည်းမတက်ခဲ့ဒီနာမျိုးတွေကတမျိုးမျိုးမှမိမိတွေမရရင် ဒီနေ့အကျိုးရှိတဲ့နေ့လားအကျိုးမရှိတဲ့နေ့လားအကျိုးမရှိတဲ့နေ့ပါဗျာဆိုလိုက်တစ်ခါတော့ကုသိုလ်ဥစ္စာကုသိုလ်ဥစ္စာဉာဏ်ခံတာ၍ဉာဏ်ခံတာ၍ဉာဏ်တကုဉာဏ်တကုတမျိုးမျိုးမှတမျိုးမျိုးမှအကျိုးမထွဲ့အကျိုးမထွဲ့ထိုနေ့တွင်ထိုနေ့တွင်သက်သက်ဝမ်းနေဝယ်သက်သက်ဝမ်းနေဝယ်ဒီကိုယ်အတွက်အကျိုးရှိအောင်မလုပ်ဘူးဆိုရင်တော့ တွေကကိုယ့်တို့ဝမ်းနဲ့ကြာကြီးတွေဒါပေမဲ့ကိုယ့်အတွက်ဒီမှာကုသိုလ်တစ်ခုခုရအောင်လုပ်မယ်ပညာတစ်ခုရအောင်လုပ်မယ်ဥစ္စာတစ်ခုခုရအောင်လုပ်မယ်တစ်ခုကိုကိုဒီကျိုးငါးမျိုးရဲ့တစ်ခုရအောင်လုပ်မယ်ဆိုရင်ကတော့အဲ့ဒီနေ့ကကိုယ့်တို့ဝမ်းနဲ့ဝမ်းသာတိတ်ကျိုးရှိတဲ့နေ့ပဲတဲ့ဒါကြောင့်မိမိတို့ဟာအခုဒီမှာရှင်မျိုးဆရာတော်ရဲ့ဆေရဲ့မာသရိတံဝိပဿနာတရားစခန်းပွဲကြီးဒီတရားစခန်းပွဲကြီးကိုခုရောက်လာတယ် ရောက်လာပြီးတော့ဒီတရားလို့ဒီကိုအားထုတ်မယ်ဆိုပြီးတော့ရောက်လာတကယ်တကယ်တကယ်ခွင့်နေယူပြီးတော့လာခဲ့တယ်။လာခဲ့တဲ့အချိန်လေးမှာကိုယ်တို့ရအောင်အချိန်လေးအကျိုးရှိအောင်နေဖို့မလိုဘူးလား။ဟုတ်ပါပါရဲ့ဗျာ။အချိန်လေးအကျိုးရှိအောင်နေမယ်ဆိုရင်အမှတ်တတိလိုရမလားမလိုရဘူးလား။မလိုပါပါဗျာ။နေရင်လည်းရှိမှမလို့စင်းနေ။ရနေရင်လည်းရှိမှမလို့စင်းနေ။ဈဉ္ညာသွားနေရင်လည်းရှိမှမလို့စင်းနေ။စားတဲ့တောက်တဲ့နေရာမှာလည်းရှိမှမလို့စင်းနေ။ အဲ့ဒီနေရာမှာလည်းရှုမှတ်မှုမလုပ်သေးဘူးအဲ့ဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအချိန်ကိုမိမိရဲ့အတွက်အကျိုးရှိအောင်လုပ်ချနေတာယောဇံတတိတံတဇင်မှန်ခြင်းလို့ဉာဏ်မြင်လျောညောင်းခြင်းယောဂီသူတော်စင်အပေါင်းဒီကကာလကတောရှိငါမိမိကိုသာမခံမိမိကသာရှိကိုကံပြီးတော့ဘာမှစားတော့နိုင်လေ၏ဟောတရားရှိမှနေတဲ့ပုဂ္ဂိုလ်ကြတော့အချိန်ကိုအနိုင်ယူနေတာ ရှုမှတ်နေတဲ့ပုဂ္ဂိုလ်ကဘာကိုနိုင်ယူနေတာချိန်ကိုနိုင်ယူနေတာချိန်တိုင်းချိန်တိုင်းကိုယ့်အတွက်ကျိုးရှိနေသလားကျိုးရှိဘူးလားကျိုးရှိနေပါတယ်ဗျာကုသိုလ်တွေရနေတယ်ဝိပဿနာကုသိုလ်တွေရနေတယ်ပါရမီလို့ရှိမယ်ဆိုရင်ဝိပဿနာဉာဏ်ကြီးဖြစ်နေတယ်တကယ်ပါရမီလို့ရှိမယ်ဆိုရင်ဟောဓမ္မတကူလောက်ရသွားပြီဆိုရင်ပယ်စင်းရကမလွတ်နိုင်ဘူးလားလွတ်နိုင်ပါတယ်အဲဒီလိုရှုမှတ်ဖတ်လို့နေတဲ့ပုဂ္ဂိုလ်ဟာအချိန်ကို အနိုင်ရနေတာလားအရှုံးပေးနေတာလားဒါကြောင့်ယောသတတိကံပလေးမှန်ခြင်းတို့ညာနေသူတော်ညောင်းခြင်းယောဂီသူတော်လင်ပေါင်းပြီးပါကာလကတော်ချင်းကမိမိကိုသာမခံမိမိကာလချင်းကိုကံပြီးတော့ကာမသာပောက်နိုင်လေသာသောဘုတော်ချင်းကိုနိုင်အောင်သာနိုင်လေသူယောဂီပုဂ္ဂိုလ်သည်ဘုရားပစ္စံနေတ္တဝရတို့၏သာသနာရှိကြောင်းချင်းညောင်းနဲ့မကောင်းယုံမှသမှုရိယတဏှာကိုဟော မိမိတို့ရဲ့ဘဝတွေတက်တာတက်တာသံဃာထဲမှာဇင်းနေအောင်ဟောဒီတဏှာသမုဒိယတွေကမိမိတို့ကိုသံဃာလေးကိုဆွဲချနေတာအဲ့ဒီသမုဒိယတဏှာကိုဘုန်းကြီးတို့ကဝိပဿနာတရားရှုနေတဲ့ပုဂ္ဂိုလ်ဒီတိဋ္ဌာန်တရားတွေရှုမှတ်နေတဲ့ပုဂ္ဂိုလ်ကယုံနာဖြစ်ဖြစ်ကစာပြီးတော့ဝိပဿနာဉာဏ်အားတွေအထက်ချင်းရင်းချက်ပြည့်စုံလာတဲ့အခါကလည်းကြတော့မင်းစင်တဲ့ကိုယ်စင်တဲ့ရောက်လို့ကိလေသာအလုံးကုန်ခံရဟန္တာဖြစ်ပြီးဆိုရင် ဒီသုံးလေးရတဏှာဆိုတဲ့ကိလေသာတွေကိုအမြင့်ပြမပယ်တတ်နိုင်ဘူးလားမပယ်တတ်နိုင်ပါဘူးအမြင့်ပြပယ်တတ်နိုင်ပြီဆိုရင်ဆင်းရဲအလုံးမငြိမ်းဘူးလားငြိမ်းပါရဲ့ဆန်းကြမှုဒီမှာသံသောသံသောဘုဒ္ဓချင်းကိုနိုင်အောင်သားနိုင်တဲ့သူယောဂီပုဂ္ဂိုလ်ဒီဘုဒ္ဓဗဇဏိသတ္တဝါလူကြီးချင်းကြံကြမှာကောင်းယုံမှာသမုဒ္ဒရာတဏှာကိုပတိသွေးအောင်ညှို့ချောင်းမုံမြုံမပေါအောင် ထိုပေါင်းနေကြောအဆက်ချုပ်လို့မူချက်ပြုံဖုံးနိုင်နိုင်ရလေကုန်တည်းအဲဒီလိုသမုဒိယတဏှာကိလေသာတရားတွေကိုအမြင့်မြတ်ပြတ်သက်နိုင်ကြအောင်ကြည်ကြံပေါ်များအားထုတ်သွားမယ်ဆိုရင်တော့ဖြင့်ကိုယ့်အတွက်အကျိုးလုံးဝမရှိဘူးလားဗျာရှိပါပါအကျိုးမြတ်ဒီအများကြီးရသွားမယ်ဒါနဲ့ဘုန်းကြီးယောဂီများကိုယ့်ရဲ့ပါရမီကိုချိန်ဆလို့မရပါဘူး ဒီဆင်းရဲတွင်းနေပဲလို့လူတရားတွေတကယ်ကြိုးစားအားထုတ်လို့တကယ်ပေါင်းရောက်သွားရင်တကယ်ပါရမီရှိရင်ဒီဆင်းရဲတွင်းနိုင်တော့တဲ့ဉာဏ်ရှိကိုလည်းရနိုင်တယ်ဒီတဲ့ဒီတဲ့ပို့ပြီးတော့စဉ်းစားနေမြင့်ပြီးတော့မဲစင်းတဲ့ကိုယ်စင်းတဲ့ဆက်ရောက်ဒီလိုသာအလုံးကုန်ခန်းပြီးတော့ဉာဏ်နာရှိအောင်လို့မဖြစ်နိုင်ဘူးလားမဖြစ်နိုင်ပါဘူးဗျာဖြစ်နိုင်ပြီဆိုရင်ဒီစင်နာသမှုရရင်ရည်ပြန်မပယ်တတ်နိုင်ဘူးလားပယ်တတ်နိုင်ပါပယ်တတ်နိုင်အဲ့လိုဆိုရင်ဟောဒီဆင်းရဲမင်္ဂလာရမဝိဟာရအကြောင်းတိုက်ကြီးရဲ့ဆင်းရဲတရားသံဃာကြီး တရားဝင်ရောက်ပြီးအားထုတ်ရတာမိမိရဲ့အတွက်အကျိုးရှိသလားမရှိဘူးလားအကျိုးရှိပါဗျာဒါကြောင့်ဒီမှာနေရင်လည်းအကျိုးရှိအောင်နေပါဟုတ်တယ်မလားအကြောင်းမှရောက်ရင်လည်းအကျိုးရှိအောင်လုပ်ပါဒီကြောင်းရောက်ရင်ဆိုရင်လည်းတရားကံမရှိပေမဲ့မိမိတို့ကြောင်းရဲ့ဝေယဝတ္တလေးတွေပြုလုပ်သွားမယ်ဆိုရင်ကုသိုလ်များကြီးမရဘူးလားမရပါဘူးဒီခန္ဓာတဲ့အချိန်လေးဓမ္မညမောတက်ပြီးတော့တန်ရှင်းလေးပြုလုပ်လိုက်မယ်ဆိုရင်ကုသိုလ်များကြီးမရဘူးလားမရပါဘူးဒီတစ်ချိန်တော့ 15မိနစ်လောက်မိမိတရားလေးဝင်တယ်လည်းမယ်လို့ဘာဝနာကုသိုလ်တွေရှိအောင်မရဘူးလားနော်။အဲအဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိတို့ရတဲ့အချိန်လေးကိုကိုယ်ပိုင်အချိန်လေးတွေရလာရင်အဲ့ဒီကိုယ်ပိုင်အချိန်လေးကိုနိဗ္ဗာန်ရသည်ကြည့်အောင်အသုံးချဖို့မလိုဘူးလားဗျာလိုပါပါအဲ့လိုအသုံးချရင်ရောအသုံးချလို့မရဘူးလားရပါပါနိဗ္ဗာန်ရသည်တန်အောင်ရောအကျိုးမရနိုင်ဘူးလားရပါပါဒါကြောင့်သတ္တရောဘိကဝေကံသာသမ္မာပဝိယမနာ သမ္မာနုဒေဝတိယမတ္တနုပုဂ္ဂိနအာလဝနာခေယံပါပိတိေခွေရတို့များဥစ္စသားကိုသတ္တတော်၄ပါးဘုံတော်ဣမေကာလာဤအရှင်ခါတို့ကိုဟောအချိန်ခံ၄ပါးနံပါတ်၁ကဓမ္မသာဝနာတရားနာရမည်ကိုအားလိုက်တဲ့ခြင်းတရားနာမည်ကုသိုလ်ချက်နံပါတ်၂ကဓမ္မသာကိစ္စတရားတော်ကိုဆွေးနွေးရမယ်မြင်နိုင်ရမယ်တတိနာလေတဲ့ပုဂ္ဂိုလ် ကာမိနသမာသနာတရားတို့ကိုပြန်လည်သုံးသပ်ဆင်ခြင်ရမယ်။ကာမိနဝိပဒနာမိမိနာကြားတာတဲ့တရားရှုမှတ်ပေါ်များအားထုတ်တဲ့တရားတွေကိုမိမိစွမ်းတဲ့တရားရှုမှတ်အားထုတ်နေမယ်ဆိုရင်မိမိအတွက်အကျိုးရှိဘူးလားဗျာ။အကျိုးရှိပါတယ်။ဒီတရားကြောင့်ကာလရှိကကာလတို့ကိုတမ္မာကောင်းမောမှန်ကန်စွာဘာဝိယမနာပေါ်လျာသည်ရှိသောဓမ္မကောင်းမောမှန်ကန်စွာသိဝိရိယဝိယမနာပမထဓမ္မပြမနာဖြစ်စေရသည်ရှိသော အလူဘဝိနာအစဉ်အားဖြင့်အာတဝနာအဘောတရားတို့၏ခရံကုန်ခြင်းတို့သာသင်ဒီကောင်းစွာမသွေရနိုင်ရောက်နိုင်ပါလေတည်းသာဓုသာဓုသာဓု ကြောင်းကြောင်းရအောင်နော်ဆိုင်ကြည့်ကြ။ဤသို့ပြုရာဤသို့ပြုရာယဘုံညာကြောင့်ယဘုံညာကြောင့်ဓမ္မဤဤဓမ္မဤဤမေညီသည်အမေညီသည်ဤသို့ကြောင့်ွေဤသို့ကြောင့်ဓမ္မကောက်သည်လမ်းမကောက်ဝေရောက်ရပါလိုရောက်ရပါလိုထိုထိုဘဝထိုထို ရှင်လေရလေရှင်လေရလေဒုက္ခပိဒံဒုက္ခပိဒံယမအပေါင်းယမအပေါင်းမကောင်းဟုသမျှမကောင်းဟုသမျှမတွေ့ရလေမတွေ့ရလေမကောင်း တမြမကားဟုတမြမကြာရပေမကြာရပေသဗ္ဗအိဋ္ဌာသဗ္ဗအိဋ္ဌာမင်္ဂလာကိုမင်္ဂလာကိုရွေကတာတိုင်းရွေကတာတိုင်းရစေတော်ရစေတော် နေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှယဘာဂကိုယဘာဂကိုယနေ့မိမိတို့ပြုစုပေါ်များအထူးအရဲဘာဝနာကုသိုလ်တွေတရားနာရတဲ့ကုသိုလ်တွေနောက်ပြီးတော့တရားတွေကိုမပြတ်ရှိမှပေါ်များအထူးအရဲဘာဝနာကုသိုလ်တွေဒီကုသိုလ်စုစုတွေမရှိကြဘူးလားရှိကြပါတယ်အဲဒီကုသိုလ်တွေကိုကုမိဘမှာစပြီးတော့မြောက်ဝင်ပြီးမှဖြစ်ပါတယ် နောက်ပြီးတော့ယောဂီတို့ရှင်များချမ်းသာသောတရားကောင်းတာတွေပေါ်များအထူးရမှာအဲဒီမှာပရိဘောဓတွေနည်းနည်းများနေပြီးတော့ဆွမ်းတွေ့ရင်ဘာမှခက်ခဲရှိအောင်လူတိုင်းရတယ်အာယုလလူတိုင်းရတယ်သူတို့ရှင်များတော့ပြမလူရှင်တင်ဝင်လူတွေ့တွေ့မိသားစုမမီးမိသားစုကိုဝင်နိုင်မသက်တဲ့မိသားစုနဲ့ဥချိုဖန်လင်းဒွန်လန်းခံခံတဲ့မိသားစုများကအာယုလက်ချိန်ကကာလမှာလာတော်များယောဂီတော်ရှင်များကို အာယုသွားနေစိတ်ကလူတန်းရတဲ့ကုသိုလ်တွေနေ့အချိန်ကာလမှာလည်းသင်မလို့ရှင်မရင်းပါကိုတော်တော်မမနေမမနေနီမိသားစုနဲ့ဒေါတိတာတင်ဒေါသန်းစန်းမိသားစုကုညိုဒေါနီလာမိသားစုများနေပြီးတော့အနာမေယောဂီတို့ရှင်များကိုခန္ဓာဒါနာဖြစ်နေဆွမ်းများစိတ်ကလူတန်းရတဲ့အာလုံးချွေးချင်းမွေးပြီးသုံးဆုံးတဲ့လူတန်းရတာလည်းကုသိုလ်ရှင်များ ဒီဒီဒီသင်္ကေတသာတူတဲ့နေရန်ယောဂီဘုရောပညာဘုံပြနေရန်တွင်ဝေယဝတ္တလောကကုသိုလ်တွေပြုကြတယ်လောကကုသိုလ်ရှင်တွေရောမရှိဘူးလားညာရှိပါပါတယ်အဲ့ဒီကုသိုလ်ရှင်တွေရောအာလုံးကြီးမျိုးပြုခဲ့တဲ့လောကကုသိုလ်တွေရောတရားနာရတဲ့ကုသိုလ်တရားထောရတဲ့ကုသိုလ်တရားဟောရတဲ့ကုသိုလ်နောက်ပြီးတော့မိမိတို့လူတန်းရတဲ့ဒါနကုသိုလ်ဒီကုသိုလ်စုစုတွေကိုမိဘမှာစမ်းပြီးတော့ဝိနည်းများကိုမြတ်တမ်းပြုကြရအောင် ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှယဘာဂဝုယဘာဂဝုမိဘဆရာမိဘဆရာယောဒဟာနိယောဒဟာနိဘုမာဆောင်ခြင်းဘုမာဆောင်ခြင်းကိုသောနဂကိုသောနဂအရင်သာ၍အရင်သာ၍ရှိသမျှလုံးစုံရှိသမျှလုံးစုံဘုံတော် တိဘုံသုံးသတိဖြစ်ဖြစ်တံမြဖြစ်ဖြစ်တံမြဝိနေယတုဝိနေယတုရကြပါစေရကြပါစေငါဝေတိငါဝေတိညာထွေသာတုညာ လိုမေတ္တာပို့ရအောင်နော်အာမင်ဆိုကြတာဟောပြီးညီညီကြတယ်ယလာသေမြေသာမိအာလုံးသရဝါတွေခေယံပြင်းကြပါစေစေတိတ်ရဲ့ပြင်းကြ